ကနံပါတ်469နော်နံပါတ်469မှာရှိတဲ့ပထမစိတ်ကစိတ်ကလယုကတုတ်လာနော်ယဟန်တို့ဥပမာတော်ကယောက်ျားတစ်ယောက်သည်မဟာသမုဒ္ဒရာနဲ့အပေါက်တစ်ခုရှိသောထံပိုးကိုပြစ်ချရာ၏တဘိုးဆိုတာကတော့ဘုန်းကြီးတို့ဟိုလှဲတို့ဘာတို့မှတတ်တဲ့တဘိုးပေါ့နော်အဲ့ဒီတဘိုးကိုအပေါက်ကြီးတစ်ခုဖောက်လိုက် လိတ်ကောင်းဝင်နိုင်လောက်တဲ့အပေါက်ပေါ့ဟင်အဲဒီလိုအပေါက်တစ်ခုဖောက်ပြီးတော့သမုဒ္ဒရာမှာပြစ်ချတယ်ထိုသမုဒ္ဒရာ၌ကြီးလိတ်ကန်းသည်ရှိရလိတ်ဒီကအသက်ရှင်လို့ဘုရားရှင်ကဒီလိတ်ကိုဥပမာထားပေးထားပါနော်ထိုလိတ်ကန်းသည်အနှစ်တရာအနှစ်တရာဂုံလွန်သောအခါနဲ့ဒီချိန်ဒီချိန်ရေပေါ်သို့ပေါ်လာတယ်ယဟန်တို့ထိုရာကိုအဘယ်သို့မှတ်တင်ကုန်သနည်းစင်စင်အပြင်အနှစ်တရာအနှစ်တရာဂုံလွန်သောအခါနဲ့ဒီချိန်ဒီချိန်ပေါ်သောလိတ်ကန်းသည်ဤအပေါက်တစ်ခုသာရှိသောတဘိုး၌ လည်းပင်စွန့်နိုင်ရသလိုဟုမိန့်တော်မူ၏အရှင်ဘုရားရှိကြသောကာလဂုံလုံးသည်ရှိသောတခါတရံစွန့်နိုင်ကောင်းတန်ရပါ၏ဟုလျှောက်ထားကုန်၏နော်ယဟန်တို့အနှစ်တရာအနှစ်တရာဂုံလုံးသောအခါတစ်ချိန်တစ်ချိန်ပေါ်လာသောထိုလိကန်းသည်ဤအပေါက်တစ်ခုသာရှိသောတန်ဖိုး၌တဘိုး၌လည်းပင်စွန့်မြနိုင်ခြင်းကပို၍မြန်ရသည်၏ တကြိမ်မျှအပေတို့ပျက်စီးကြရောက်သွားသောလူမိုက်သည်လူအဖြစ်ကိုပြန်ရရန်မလွယ်ကူတော့ကြည်ဒါကိုစဉ်းစားကြနော်နေ့စဉ်နေ့စဉ်ဒါကိုဘုန်းကြီးစဉ်းစားကြခြင်းလို့ပဲတောင်သမုဒ္ဒရာထဲမှာတဘိုးကိုသွားချထားတယ်လက်ကြီးကလည်းမြောက်သမုဒ္ဒရာမှာရှိနေတယ်အနှစ်တရားကြမှာရေပေါ်ကိုတစ်ခါပဲပေါ်တယ်တောင်သမုဒ္ဒရာမှာချထားတဲ့ဒီတဘိုးရဲ့အပေါက်နဲ့မြောက်သမုဒ္ဒရာမှာရှိတဲ့ အနှစ်တရားကြမှာတစ်ခါပေါ်တဲ့ဒီလက်ရခေါင်းနဲ့သွားပြီးဒီအပေါက်ထက်စွမိဖို့ဆိုတာကတော်တော်ခက်ခဲတယ်သို့တော့အရှိလေးကအနောက်တိုက်အနောက်လေးကအရှိတက်တောင်လေးကမြောက်တိုက်မြောက်လေးကတောင်တိုက်တော့မတော်တဆသွားဆုံရင်လဲဆုံမိမယ်ဆုံမိတဲ့အချိန်ကမှဒီတဘိုးအပေါက်ထဲကိုလက်ကောင်းကဝင်သွားတာဖြစ်ကောင်းဖြစ်နိုင်သေးတယ်သို့တော့တတ္တဝတယောက်အပေကိုရောက်ပြီဆိုရင် ပြန်ကျွတ်ဖို့ဆိုတာအဲ့ဒီတည်းဖို့ခက်တယ်စဉ်းစားကြည့်နော်ဘာဖြစ်လို့လဲ ဒီကံတွေကိုလွန်ကျူးနေကြတာနေ့စဉ်ပဲနေ့စဉ်ဒီလွန်ကျူးနေတဲ့ဒီကံတွေကအကုသိုလ်ကံကမကောင်းတဲ့အကျိုးပေးမှာပဲမကောင်းတဲ့အကျိုးပြီးတော့နေ့စဉ်မှာကုသိုလ်နဲ့အကုသိုလ်ကိုကဗရင်းများလဲဒါကိုသိချာနှိုင်းရှင်ကြည့်ပါဒါကဒီဘဝပဲဒီဘဝမှာအသိဉာဏ်ရှိလို့နည်းနည်းရှောင်ကျဉ်လို့အကုသိုလ်နည်းပါတယ်ဆိုပေမဲ့လို့နေ့စဉ်နေ့စဉ်လောဘဒေါသမောဟနေထဲမှာမိမိတို့ကနေနေကြတာ နေ့စဉ်နေ့စဉ်လောဘဥဆောင်တဲ့စိတ်ဓာတ်တွေကသာလဲပို့ပြီးတော့နေရာများများယူနေတယ်ဒေါသဥဆောင်တဲ့စိတ်ဓာတ်တွေကသာလဲနေရာများများယူနေတယ်မောဟဥဆောင်တဲ့စိတ်ဓာတ်တွေကနေရာများများယူနေတယ်ယူနေလိုက်တဲ့အခါကျတော့ဒီသရဝတို့ကအပဲပြုံးနဲ့ရောက်သွားပြီရောက်သွားလို့ရှင်သူကငရဲရောက်တယ်ဆိုငရဲကြီးကလွတ်တော့ငရဲလေးငရဲလေးကလွတ်တော့ဒိဋ္ဌပိဋ္ဌာဘုရားပိဋ္ဌာကလွတ်တော့ဒိဋ္ဌဆံဘုရားဒိဋ္ဌဆံကြတော့ဒကမကြီးတွေဒကကြီးတွေပြန်စဉ်းစားကြည့်ပေါ့သူဘာတွေလုပ်နေလဲ နိုင်ရစလောကပဲနော်သူတည်းကိုတတ်ပြီးစားကြတယ်ဒါနေ့စဉ်ပဲသူတို့စားဖို့နေရတဲ့သူတို့လုပ်နေတယ်ဒီဗန္ဒနိဗ္ဗာဒကံဒီဒီမကောင်းတဲ့အကုသိုလ်ကံရဲ့စွာကြောင့်တခါငရဲပြန်ရောက်ပြန်ငရဲကကျွတ်လာတော့ငရဲကြီးကကျွတ်တော့ငရဲလေးငရဲလေးကကျွတ်တော့ပိဋ္ဌာပိဋ္ဌာကကျွတ်တော့တိရစ္ဆာန်တခါထအကုသိုလ်တွေစုသားမြန်တယ်တခါထကြပြန်ပြီးနိုင်ပါမလားအဲဒါကြောင့်တဘောအဘောကသွားစွတ်တာကစွတ်ချင်စွတ်မိမယ်အပေကိုတခါရောက်သွားခဲ့ရင်ဒီအပေကကျွတ်ဖို့လွတ်ဖို့ဆိုတာက ဒီတက်ကိုခက်ခဲတယ်ဒါကြောင့်မိမိတို့ခုလိုအသိဉာဏ်ရှိတဲ့ဘုရားမှာအပင်မှလွတ်မြောက်ကြောင်းတရားတွေကိုမိမိတို့ရရှိခဲ့တယ်ဆိုရင်ဒီတရားတွေကိုရအောင်ယူထားဖို့မကောင်းဘူးလားသိကောင်းတယ်ဒါသိကြိုးစားကြပါနော်ဒုတိယစိတ်ကလယုခံသုတ်တံအောက်မှာကြည့်ဥပမာတော်ကဤမြေကြီးသည်ရေတပြင်ကြီးဖြစ်ရာထိုရေအပြင်၌ယောက်ျားတစ်ယောက်သည် အပေါက်တစ်ခုသာရှိသောတဘိုးကိုပြစ်ချရာ၏ထိုတဘိုးကိုအရှင်းလေသည်အနောက်သို့တိုက်ခတ်သောတိုက်ခတ်ယူဆောင်သွား၏ တိုက်ခတ်ဆောင်ယူသွားရ၏အနောက်လေသည်အရှိသို့တိုက်ခတ်ဆောင်ယူသွားရ၏မြောက်လေသည်တောင်သို့တိုက်ခတ်ဆောင်ယူသွားရ၏တောင်လေသည်မြောက်သို့တိုက်ခတ်ဆောင်ယူသွားရ၏ထိုရင်အပြင်၌လေကမ်းသည်ရှိရ၏ထိုလေကမ်းသည်အနှစ်တရာအနှစ်တရာကုန်လွန်သောအခါတစ်ချိန်တစ်ချိန်ပေါ်လာရ၏ယဟန်တို့ထိုအရာကိုအဘယ်သို့မှတ်ထင်ကုန်သနည်းစင်တဲ့အပြင်အနှစ်တရာအနှစ်တရာကုန်လွန်သောအခါတစ်ချိန်တစ်ချိန်ပေါ်သောလေကမ်းသည်ဤအပေါက်တစ်ခုသာရှိသောတဘိုး၌လေပင်စွန့်မိနိုင်ရသလိုဟုမိန့်တော်မူအရှင်ဖျား အနှစ်တရာအနှစ်တရာကုန်လွန်သောအခါတကြိမ်တကြိမ်ပေါ်သောထိုလေကန်းသည်ဤအပေါက်တစ်ခုသာရှိသောတဘိုး၌လည်းပင်စွန့်နိုင်မှုသည်အကြောင်းညီညွတ်မှဖြစ်ယဟန်တို့ဤအတုပင်လူအဖြစ်ကိုရခြင်းသည်အကြောင်းညီညွတ်မှဖြစ်ယဟန်တို့ဤအတုပင်လောက၌ပူဇော်တုကိုခံတော်မူတိုင်သောအလုံးစုံသောတရားတို့ကိုကိုယ်တိုင်မှန်စွာသိတော်မူတတ်သောမြတ်စွာဘုရားပွင့်လာခြင်းသည်အကြောင်းညီညွတ်မှဖြစ် ယဟန်တို့လောက၌မြတ်စွာဘုရားဟောကြားတော်မူသောဓမ္မဝိနည်းထုံတောက်ပခြင်းသည်အကြောင်းညီညွတ်မှဖြစ်ယဟန်တို့ထိုသူသည်ဤလူအဖြစ်ကိုရလောက၌မူသောသူကိုခံယူတော်မူတဲ့သောအလုံးစုံသောတရားတို့ကိုကိုယ်တိုင်မှန်စွာသိတော်မူသောမြတ်စွာဘုရားဖြစ်ပေါ်လာ၏လောက၌မြတ်စွာဘုရားဟောကြားတော်မူသောဓမ္မဝိနည်းအတိလီထွန်းတောက်ပယဟန်တို့ထို့ကြောင့်ဤသာသနာတော်၌ဤကဆင်းရဲဒုက္ခအရိယသစ္စာတရားဒီဟုသိရန် ကြိုးစားအထုတ်ပါဤကသမုဒိယအရိယသစ္စာတရားဤကနိရောဓအရိယသစ္စာတရားဤကမက္ကအရိယသစ္စာတရားလို့သိအောင်ကြိုးစားအထုတ်ပါဆိုပြီးတိုက်တွန်းထားတယ်နော်ဘုရားပွင့်လာတာဟာလောကမှာလည်းအမတန်ကြုံခဲ့တဲ့အခွင့်အရေးတစ်ခုနော်ဘုန်းကြီးတို့မှီလိုက်သလားမမှီလိုက်ကြဘူးဒါခဲနာကိုကြည့်နော်အဲဒီတော့လူကခုလိုရရှိတဲ့အချိန်ခါလေးမှာအသိဉာဏ်ရှိတဲ့အချိန်ခါလေးမှာမိမိတို့ကရရှိတဲ့ဒီအခွင့်အရေးကိုလက်မလွတ်အောင်ကြိုးစားဖို့တော့သိကောင်းနေတယ်နော် အဲဒီတော့မဟာလောမဟန္တစရိယဒါကတော့ဘုန်းကြီးတို့လောကမှာစိတ်နေစိတ်ထားနဲ့ပတ်သက်လို့အတုယူစေခြင်းလို့ဘုန်းကြီးဒါလေးထည့်ထားတာပါနော်ဒါလေးကိုနည်းနည်းရှင်းဥစွာဖတ်ပြီးတော့မှဘုန်းကြီးဇာကြောင်းရှင်းပြမယ်ငါဒီသုတ်တန်၌သူသည်ကောအယိုးကိုခေါအောင်၍အချင်းကိုပြု၏ထိုအခါရွာသူသွားငယ်တို့သည်ငါထံသို့ကပ်ရောက်၍အမျိုးမျိုးသော များစွာသောရုပ်ပုံကိုလှုပ်၍ပြကြကုန်၏ တဘာသောသူငယ်တို့သည်ရှင်လက်တက်ကြသောစိတ်ရှိကုန်၏အနတ္တပန်းကို၎င်းအမျိုးမျိုးပြားများပြားသောဘောဇဉ်လက်ဆောင်တို့ကို၎င်းပို့ဆောင်ကြကုန်၏အကျဉ်သူငယ်တို့သည်ကငါအားဆင်းရဲဒုက္ခကိုဖြစ်စေကုန်၏အကျဉ်သူငယ်တို့သည်ကငါအားချမ်းသာဒုက္ခကိုပေးကုန်၏ငါသည်သူငယ်အလုံးတို့အားတူမြသော စိတ်ရှိသည်ဖြစ်၍ငါအားချစ်ချင်းမုန်းခြင်းသည်မရှိကြနော်ငါသည်ချမ်းသာဆင်းရဲ၌၎င်းအချမ်းရရှိခြင်းအချမ်းရမရှိခြင်းတို့၌၎င်း ချိန်တဖွယ်ဖြစ်၍လောကရန်တရားအလုံးတို့၌တူမြတ်သောစိတ်ရှိသည်ဖြစ်ဖြစ်ဤကငါ၏ဥပက္ခပါရမီတည်းဆိုလိုတာကတော့ဒီလိုပါဘုရားလောင်းတော်ကတခုသောဘဝမှာအမတန်ကြွယ်ဝချမ်းသာတဲ့တထေသာတူဖြစ်ပါတယ်နော်ဂရေ80မကကြွယ်ဝချမ်းသာနေပါတယ်ဂရေ80ကကုကလဂရေ80မျိုးတော့မဟုတ်ပါဘူးသူတို့ကတကယ်ကြီးကျယ်တဲ့အမတန်တန်ဖိုးရှိတဲ့ရွှေတွေငွေတွေပါနော် အဲ့တော့ဒီဂရေ80ဆိုတာကလည်းသူတို့နံပါတ်1တထင်းရာဓုကိုသာမှန်းဆပြီးပြောတဲ့စကားပါတကယ်တော့ဂရေ80မှာကကြောဝချမ်းသာတဲ့ယရနာတွေအများကြီးရှိပါတယ်မိဘနှစ်ပါးကွယ်လွန်သွားပြီမိဘနှစ်ပါးကွယ်လွန်သွားတော့သူကဘာစဉ်းစားလဲကဲဒီဘဝမှာငါဘာပါရမီဖြစ်မလဲမိမိကိုယ်ကိုမိမိဖျားလောင်းဆိုတာလည်းသိနေတယ်နိဒဗျာတိရပြီးတဲ့နောက်ပိုင်းမှာသိပါတယ်နော် အဲဒီတော့သိနေတဲ့အတွက်ကြောင့်ငါဒီဘဝမှာဘာပါရမီဖြစ်မလဲလို့သူကသူကစဉ်းစားလိုက်တယ်စဉ်းစားလိုက်တဲ့အချိန်ခါကျတော့သူကဘာလုပ်တယ်ဒီဘဝမှာတော့ငါဥပ္ပခပါရမီဖြစ်မယ်လို့သူကဆုံးဖြတ်လိုက်တယ်ဒီမကြီးတွေတခါကြီးအဲ့ဒါသိအရေးကြီးတယ်နော်လောကမှာအကုသိုလ်ကိုနည်းကျင်တယ်ကုသိုလ်ကိုများကျင်တယ်ဆိုရင်တော့ဒီဥပ္ပခပါရမီကသိအရေးကြီးတယ်နော်ဒီတော့ဥပ္ပခပါရမီဖြစ်မယ်လို့ဆုံးဖြတ်လိုက်တော့ဘာလုပ်တယ် ရှိနေတဲ့ယရနာတွေရှိနေတဲ့ပစ္စည်းတွေကိုအကုန်လုံးတကားဖွင့်အလိုရှိတဲ့လူယူစေတည်းဆိုပြီးတော့အကုန်လုံးဂျင်ညာပြီးတော့ပစိုးနိုင်ငံပိုင်းလေးတစ်ခုပဲဝတ်ဆင်ပြီးတော့အိမ်မောကဆင်းသွားလိုက်တယ်ဘယ်နဲ့တော့ဟမ်ဘယ်နဲ့တော့စွန့်နိုင်ပါမလားအဲ့ဒီလိုနော်ဒါတတ္တိရှိရမယ်ဟုတ်တယ်မဟုတ်လားဆင်းသွားလိုက်တဲ့အခါကျတော့ဥပက္ခပါရမီဖြစ်မယ်ဆိုဆင်းသွားလိုက်တော့ဖြစ်တဲ့နေရာမှာညှင်းပန်းနှိမ့်ဆက်တဲ့လူတွေပေါ်တဲ့နေရာမှာသူကခက်ကြကြနေတယ် ယင်မနှိမ့်ဆက်မဲ့လူမရှိတော့ဘူးဆိုရင်တော့နောက်တစ်ပြောင်းပြောင်းသွားတယ်သူကအဲ့ဒီလိုအဲ့လိုနေတဲ့အခါမှာတခါတည်းကသူကသုတ်တံမှာသွားနေတယ်သုတ်တံမှာနေရင်ကြောက်ရွံ့တဲ့စိတ်ဓာတ်မဖြစ်အောင်စိတ်ကိုအလဲအလက်မှတည်နေအောင်သူကထိန်းထားတယ်သုတ်တံမှာလူတွေကောင်းရဲ့ခေါင်းကုန်နေရှိတယ်ဒါပဲသူခေါင်းအိတ်တယ်တခါတည်းကသူ တတ်သိနားလေတဲ့ယိုသိလေးစားတဲ့စိတ်ထားရှိတဲ့ပုဂ္ဂိုလ်တွေကသူ့ကိုထမင်းတွေပါလေလှလှူတယ်လှူလို့ရှိရင်အဲ့ထမင်းကိုသူကအဲ့ခေါင်းကုန်ထဲမှာထည့်ပြီးစားတယ်နော်အဲ့ဒီလိုသူထမင်းစားနေတော့မှအကဲရခွေးတကောင်ကလာပြီးတော့ဝင်စားရင်အဲ့ခွေးဘယ်တော့မှသူမမောင်ခွေးနဲ့အတူတူသူနှိုက်စားတာပဲဒီခွေးကိုလည်းဒေါသမဖြစ်အောင်စိတ်ကိုအငြိမ်မြအလဲလက်မှသူအထားထားတယ်ဘယ်နဲ့တော့ဟမ်ရှင်းခိုင်းတယ် ဘယ်တော့မှဒီချင်းကိုမောင်းမပစ်ဘူးချမ်းတဲ့ချမ်းချင်းကြောင့်လဲစိတ်တက်တဲ့ဆင်းရဲမှုမဖြစ်အောင်သူထိန်းထားတယ်တခါကျရင်ရွာတဲ့သွားတဲ့အခါကလေးတွေကခင်းနဲ့ပေါက်ကြတယ်ဒုံးနဲ့လှမ်းပြကြတယ်တတွေးထွေးကြတယ်အဲ့ဒီကလေးတွေအပေါ်မှာဒေါသမဖြစ်အောင်သူစိတ်ကိုအငြိမ်းမြထောက်အောင်ထိန်းထားတယ်ခုတခါကြီးတွေဒီမှာအစည်းအဝေးလုပ်တယ်ဆိုတော့ကိုယ်ကိုခွဲနဲ့ပြတဲ့လူရှိလားမရှိပါဘူးဒုံးနဲ့လှမ်းပေါက်တဲ့လူရောမရှိပါဘူးတတွေးထွေးတဲ့လူရော ဥပက္ခံထားသမ်းပါဟုတ်တယ်မလားဘလောက်မှမများဘူးဒီမှာဘုရားအလောင်းကသေချာလုံနေတာနော်ကြာကြာနန္ဒသူကသေချာစဉ်းစားပြီးတော့စိတ်ကိုအလဲအလတ်ဒေါသပဲမဖြစ်အောင်လောဘပဲမဖြစ်အောင်အကုသိုလ်လည်းမဖြစ်အောင်ဝမ်းသာမှုလည်းမဖြစ်အောင်ဝမ်းနည်းမှုလည်းမဖြစ်အောင်စိတ်ကိုအလဲလတ်မထိန်ထားတယ်တခါတည်းတချို့ပုဂ္ဂိုလ်တွေကခုနကလာပြီးတော့လှူကြတယ်အဲလှူတဲ့ပုဂ္ဂိုလ်တွေပုံမှာလည်းပိုးပြီးမေတ္တာဓာတ်ပိုးမတော့အောင်ထိန်းထားတယ် မိမိကိုစောကနှိမ့်ဆက်နေတဲ့ပုဂ္ဂိုလ်နဲ့မိမိကိုလှုပ်တမ်းပူဇော်နေတဲ့ပုဂ္ဂိုလ်ဒီနှစ်ဦးပေါ်မှာညီမျှတဲ့မေတ္တာတရားရှိအောင်စိတ်ကိုအလယ်လမ်းမှာထိန်းထားတယ်။ဘယ်ပုဂ္ဂိုလ်မှမပေါ်ဘူးမပေါ်သွားဘူး။စိတ်ကိုအညီမျှဖြစ်အောင်မေတ္တာဘာဝနာကိုသိချင်စနစ်ကြပွားထားတယ်။ကရုဏာဘာဝနာကိုစနစ်ကြပွားထားတယ်။မုဒိတာဘာဝနာကိုစနစ်ကြပွားထားတယ်။ဥပက္ခဘာဝနာကိုစနစ်ကြပွားထားတယ်။ကံကံရဲ့အကျိုးကိုကြကြနနတက်သိနားလည်နေတယ် ဒီမေတ္တာကရုဏာမုဒိတာဥပ္ပခဆိုတဲ့ဒီပြမဇိုတရား၄ပါးကိုအလေးကရုပြုတ်ပြီးတော့မိမိရဲ့စိတ်ကိုဥပ္ပခအလဲအလတ်မှငြိမ်နေအောင်ထိန်းထားတယ်။ထို့ကြောင့်ဒီပြမဇိုတရား၄ပါးဟာလည်းဒကာကြီးတွေဒကာကြီးတွေအခုလိုအသိဉာဏ်ရှိတဲ့ဘဝမှာအမတန်ပွားများဖို့ကောင်းတဲ့တရားတွေဖြစ်ပါတယ်နော်။ဒီတရားတွေကမိမိရဲ့စိတ်ဓာတ်ကိုယဉ်ကျေးအောင်ဆုံဆုံးမှပြိမဲ့တရားတွေဖြစ်တယ်။ဒီမေတ္တာဇန်တွေဟာဝင်စားနေတဲ့ပုဂ္ဂိုလ်တွေစိတ်ဓာတ်တွေကအမတန်အေးချမ်းနေတယ်။ဘယ်သူကိုပဲကြည်ကြည်မေတ္တာကညီမျှနေတယ်။ ဘယ်သူကိုပဲကြည့်ကြည့်မုန်းတဲ့လူမရှိဘူးဘယ်သူကိုပဲကြည့်ကြည့်ပိုချစ်တဲ့လူလည်းမရှိဘူးချစ်ချင်းမုန်းကြီးရဲ့အလယ်မှာစိတ်ကိုအငြိအမြတ်ငြိမ့်နေအောင်ထိန်းထားနိုင်တယ်အဲဒီရွာမှာအကင်၍ညှင်းမနှိမ့်ဆက်တဲ့ပုဂ္ဂိုလ်ကမရှိတော့ဘူးဆိုရင်တခြားရွာကိုသူပြောင်းသွားတယ်တခြားရွာမှာလည်းအလားတူပဲညှင်းမနှိမ့်ဆက်တဲ့ပုဂ္ဂိုလ်လည်းရှိတယ်အသိဉာဏ်ရှိလို့သူ့ကိုစွန့်တမင်းစသည်ဖြင့်ပူဇော်နေတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်အဲ့ဒီပုဂ္ဂိုလ်နှစ်ဦးအပေါ်မှာဘယ်ပုဂ္ဂိုလ်အပေါ်မှာမေတ္တာကိုပို့တော့အောင်သူမပြုတ်လို့ မေတ္တာစိတ်ထားအကုန်လုံးတညီတဲ့နေအောင်ထိန်းထားတယ်ဟုတ်တယ်မလားခဲနဲ့ပေါက်တဲ့ပုဂ္ဂိုလ်တွေနဲ့ထွေးတဲ့ပုဂ္ဂိုလ်ဒုံးနဲ့ရိုက်တဲ့ပုဂ္ဂိုလ်ဘယ်ပုဂ္ဂိုလ်အပေါ်မှာစိတ်ကပြင်းမှမှုဆိုတာမရှိဘူးသူစားနေတဲ့ခွက်ထဲယွန်ရှာဆက်ဆုံမှုမဖြစ်အောင်ခေါင်းကုန်တဲ့ထက်စားတဲ့အမတန်ယုံမကောင်းတဲ့ဒီစိတ်ထားမဖြစ်အောင်ထိန်းထားတယ်ဒါဒေါသပဲဒေါသတစ်မျိုးပဲယွန်ရှာဆက်ဆုံတယ်ဆိုတာနော် အဲ့ဒီဒေါသကိုသူကမဖြစ်အောင်ထိန်းထားတယ်ဒီကောင်းကင်နဲ့တက်ဆန်းနေတော့ခွေးကလာနှိုက်စားတယ်ခွေးခွေးကဘလောက်ညစ်ပတ်တယ်ဆိုတာဒီမကြီးတွေသိဒီကခွေးတော့မဆိုလိုပါဘူးနော်ဘုန်းကြီးတို့ဘမတရားခွေးပဲဒီခွေးကဝင်ပြီးစားတယ်ဘလောက်ညစ်ပတ်တယ်ဒီခွေးကိုသူကဒေါသမဖြစ်အောင်ထိန်းထားတယ်ညင်ညင်မြတ်မြတ်လေးစားနေတယ်အညီမြတ်ပဲဥပက္ခမှာစိတ်ထားပြီးတော့စားတယ်ဒါကြောင့်သူ့ရဲ့ဥပက္ခပါရမီဒီကြားလိုက်တဲ့လူတွေစက်သီးမွေးညင်ထလောက်အောင် ကြီးညိုဝေကောင်းတဲ့ပါရမီဖြစ်လို့ဒီဇတ်တော်ကိုလောမဟန္တစရိယာဆိုပြီးတော့ထားနာမည်ပေးထားတယ်လောမကမွေးညင်းပဲဟန္တကရှင်လာတဲ့မွေးညင်းတွေကိုကြက်တိမွေးညင်းတွေကိုထလာတာပဲဒီတော့မိမိတို့ကုလို့အပေါင်းအဆုနေထိုင်ကြတဲ့ပုဂ္ဂိုလ်တွေဆိုကြစို့နော်စုပေါင်းပြီးနေထိုင်တဲ့မိမိတို့အတွက်မဟုတ်ပါဘူးသာသနာတော်အတွက်သို့မဟုတ်မိမိတို့ရဲ့မေဖို့နိဗ္ဗာန်ရရှိအတွက်ပေါင်းစုပြီးကုလို့အလွတ်လွတ်တဲ့အပိုင်းမှာဒီဒေါသကိုတော့နိုင်အောင်တက်ကြပါဟုတ်တယ်မလားဒီဒေါသက ရှိနေခဲ့ရင်တော့လုပ်ငန်းတွေလည်းမအောင်မြင်ဘူးပျက်စီးမှုတွေအကုန်လုံးဖြစ်သွားမယ်နော်ဒါကြောင့်မိမိတို့သစ္စာ၄ပါးရရင်အတွက်ကပိုးပြီးတော့အရေးကြီးပါတယ်ဒီတော့ဒီသစ္စာ၄ပါးကိုဟိုတိုင်းမှန်စွာထိုးထွင်းသိမြင်ဖို့အတွက်ဒီဒေါသကိုပယ်ရှားပါဒီလောဘတွေကိုလည်းအတတ်နိုင်ဆုံးပယ်ရှားပါဒီလောဘဒေါသမောဟမာမနာအိဒ္ဓမစ္စရိယတရားတွေကမိမိတို့ကိုချောင်တွန်းပေးမဲ့တရားတွေဖြစ်တယ်အပယ်လေးဘုံကိုရောက်အောင်ပြစ်ချပေးမဲ့တရားတွေဖြစ်တယ် အပယ်လေးဘုံကိုတစ်ခါရောက်ပြီဆိုရင်ပြန်ကျွတ်ဖို့လွယ်မလားခုနကဘုရားဟောထားပြီးပြီသိမလွယ်ဘူးဒါကြောင့်အဘဲကိုတစ်ခါတစ်ခေါက်တော့အလဲသွားဖို့တော့မစင်စားကြပါနဲ့ဟုတ်တယ်မလားအဲ့ဒါအလဲသွားရင်တော့ပြန်မလာတော့ဘူးဟိုမှာ तू ကပြောနေမှာဟုတ်တယ်မလားဒါကိုနည်းနည်းကြိုးစားကြပြီးတော့နော်ဒီတော့ဘယ်လိုကြိုးစားမလဲလို့မေးစရာရှိတယ်အောက်မှာကြည့်ဥထိတ်ထက်၌မီးဆွဲလောင်နေသူပမာဆိုပြီးတော့နော်ဇဟိယတပ္ပတံယောဂံခရိယတရဏတနော စရိယဒိဋ္ဌတိသောဝပတ္ထယဣစုတံပဒံတေခြင်းကရအမြတ်နိဗ္ဗာန်ကိုလိုလားတောင့်တသောအမျိုးကောင်းသောအမျိုးကောင်းသမီးသည်အကယ်စင်စစ်လိုလားတောင့်တသူမှန်လျင်နံပါတ်1ဇဟိယတပ္ပတန်ယောကတန်ယောစဉ်အနှောင်အဖွဲ့အလုံးကိုဆွန့်လွှတ်လိုက်ပါဒါအရေးကြီးတယ်နော်အဲဒီတော့နိဗ္ဗာန်လည်းအတူတူသွားခြင်းလဲဆိုလို့ကတော့သိမလွယ်ဘူးနော် စွန့်လွတ်လိုက်ဖို့တော့လိုနေတယ်နော်နံပါတ်2ကရိယာတရဏတနောမိမိဤကိုယ်ွယ်ရာအာထရာကိုမိမိကိုယ်တိုင်ပင်ပြုလုပ်ပါသူတော်ဘာပြုလုပ်တာကမိမိအတွက်အကိုရမဟုတ်ပါဘူးနော်မိမိအကိုရအာထရာကိုဘယ်လိုဘယ်လိုလုပ်ရမလဲကိုယ်တိုင်လုပ်ရမှာကိုယ်တိုင်လုပ်မှရမယ်နော်စရိယာဒိဋ္ဌတိသောဝဥထိတ်ထဲ၌မိဆွဲလောင်နေသူပမာ သမထဝိပဿနာဘာဝနာတွေကိုအပြင်းအထန်ကြင်ကြံကြုတ်ကိုပွားများအထောက်ပါတဲ့ဒါကတန်ရုပ်ပါဠိတော်ဒုတိယအတွက်စာမျက်နှာ139မှာဘုရားရှင်ကဆုဆုံးမှထားတာပါနော်အဲဒီတော့ခေါင်းမှာမီးလောင်နေတဲ့ပုဂ္ဂိုလ်အတွက်အရေးအကြီးဆုံးသောလုပ်ငန်းဒီဘာလုပ်ငန်းလဲခေါင်းလောင်နေတဲ့မီးငိမ့်ဖို့ကဒါအရေးကြီးဆုံးပဲသို့တော့ဘုရားရှင်ကတချို့သုတ်ထံမှာအဲ့ဒီမီးကိုမငိမ့်ပဲထားလိုက်အောင်တက္ကရာဒိဋ္ဌိငရဲမီးကြီးကိုငြိမ့်အောင်ပဲကြိုးစားပါဆိုပြီးဒီလောက်အထိတိုက်တွန်းထားတယ်နော် ကဲဒီနေရာမှာအလင်္ကာကုံမြောက်စွာဖြင့်အနှစ်သာရပြည့်ဝစွာဖြင့်ဖွဲ့ဆိုတည်ကုန်းထားတော်မူသောယေရှုတော်ရှင်လက်ရီဆိုဘုရားကြီးဆုံးမလွှာတပုတ်ကိုထီသိမ့်၍လက်ဆောင်ပါလိုက်ပါသည်တဲ့ဒါလေးကဘုန်းကြီးဟောခြင်းတဲ့တရားလေးဖြစ်နေတယ်နော်ကိုယ့်အတွက်ကိုယ်တာကြင်ကြံပါတဲ့နော်ဆရာတော်ကြီးကလင်္ကာဂုံမြောက်စွာနဲ့အနှစ်သာရပြည့်ပြည့်ဖို့ပါရေးထားတာပါဒါလေးကိုပရိသတ်တွေလည်း အယက်ကျက်စေခြင်းပါတယ်နော်အယက်ကျက်ပြီးတော့အိမ်မှာထမင်းချိန်နေလဲဆိုးဆိုးနေစေခြင်းပါတယ်နော်ကဲအဲ့ဒါလေးနားကြည့်ကြရအောင်နော်သုပိဟူယံစဉ်းစားပါလောခန္ဓာပါရပိစကခာယူရခင်မင်းစိန်ရွှေစင်၍ပြုပြင်ပိုင်ထွေးနှင်းကြွမွေလီအရင်မရောက်သေးရင်မှောက်တော့နင်းတော့မပါနင်းလိုရာကိုဘယ်ခါမှလိုက်နင်းအကြိုက်နဲ့တရက်ဖီလာဆန့်ကျင်ပါခဲ့ နည်းနည်းနားထောင်ကြည့်နော်ခန္ဓာဘာရဆိုတာကခန္ဓာ၅ပါးအဲ့ဘာရဆိုတာကဝန်တော့ဝန်ဖို့ကြီးပဲဒီခန္ဓာဝန်ကိုရွတ်ဆောင်နေရတာဘယ်လောက်တောင်းဝန်ကြီးလဲဒီကကြီးတွေစဉ်းစားကြည့်နော်အချိန်မှမှရချိုးပေးရတယ်အချိန်မှမှအစာကျွေးပေးရတယ်အစာရအောင်ရှာပေးရတယ်ကျင်းကြီးစွန့်ပေးရတယ်ကျင်းငယ်စွန့်ပေးရတယ်ကောင်းကောင်းမွန်မွန်သိရတယ်ကောင်းမွန်မွန်အေးရတယ်သူ့ကိုပြည့်စုံလှုပ်ကြွေးနေရတာနော်ဘယ်လောက်တာဝန်ကြီးလဲအသက်ကြီးလေပေါ်ဆိုးလေပဲနော် အဲ့ဒီမှာဒီခန္ဓာ၅ပါးဆိုတဲ့ဝန်တို့ဝန်မိုးကြီးရဲ့သဘောကဘယ်လိုဖြစ်လဲယူရခင်မင်းစင်ရွှေစင်ရွေပြုပြင်ပိုက်ထွေးနင်းကြွမွေလီအရင်မရောက်တဲ့ရင်မှောက်တော်နင်းတော်မပါနင်းလိုရာကိုဘယ်ခါမလိုက်နင်းအကြိုက်နဲ့တက်ရိုက်ဖီလာဆန့်ကျင်ပါခဲ့ကိုကဘယ်လိုပဲယူရစိတ်နေရွှေတွေဆင်းပြီးတော့ပြုပြင်နေပြီမဲ့လို့ကို့အလိုကိုဘယ်တော့မှမလိုက်ဘူးအမေကတော့သပင်းရှိရှိလေးမွေးပြလိုက်တာပဲ မကြိုက်ဘူးဆိုဖြတ်ပလိုက်တယ်ဟုတ်တယ်မလားဒါကိုကပြင်းနေတာပြင်းနေတာဘလောက်ပဲပြင်းပြင်းသူကကို့အလိုလိုက်မလားမလိုက်ဘူးနော်ဘယ်လိုမလိုက်တယ်ဆိုတာအောက်မှာကြည့်ယဝနုနဲ့ရှုဆွဲပွဲနှင့်တင့်တယ်ရှုံးစောနင်လလိုလီအိုစင်းသူကသွင်းဤမမှန်ဘူးလားကိုကလှခြင်းနေတယ်တနေ့တည်းတနေ့ဘယ်ဘက်သွားနေလဲအိုးတဲ့ဘက်သွားနေပြန်ပြီးဘယ်တော့မှမပြောအောင်နော်ဘေကင်းရံကွာလွန်ချမ်းသာ၍မနာရလိုတောင်းဆူဆိုလီ နင့်ကိုမညာပေးယောဂနှင့်ခန္ဓာမငဲ့မိတ်ဆွေဖွဲ့ဤဖိကင်းခြင်းနဲ့ယံကင်းခြင်းနဲ့အနာယောဂကင်းခြင်းနဲ့ကိုကဘလောက်ပဲတောင်းစုဆိုနေပဲလို့ဒီခန္ဓာကိုယ်ကြီးကဘာဖြစ်လဲဘယ်တော့မှညှတာမှုမရှိဘူးယောဂအမျိုးမျိုးတွေနဲ့တွေ့အောင်ဘေးအမျိုးမျိုးတွေနဲ့တွေ့အောင်မိတ်ဆွေဖွဲ့ပေးနေတယ်မဟုတ်ဘူးလားမှန်နေတယ်နော်နင်းနဲ့ဒုညီချေကျိုးသီသာပလိပလအပြစ်ကွာသည့်ချစ်စွာမရသမီးသားနှင့် စည်းဝါဥစ္စာညတကာကိုဘခါမကွဲအတူတွဲ၍အမျက်ပြုံးချို့နေရလိုလီနင်းကိုမထောင်နင်းနောက်မလိုက်အပူတက်၍နေဟိုက်နင်းခွေနင်းကိုသေအောင်ကြားမြွေခံတွင်အစာသွင်းသောသေမင်းသူလက်ဗန္နာဆက်ဤမမှန်ဘူးလားသိမှန်တယ်နော်ကိုကနေဘလောက်ပဲအတူရှင်တွဲပြီးနေခြင်းလေဆိုပေမဲ့လို့ခွင့်မပေးပါဘူးနော်ဒီနေရာမှာဘုန်းကြီးဓမ္မခရိကဆရာတော်တစ်ပါးဟောလိုက်တဲ့တရားခွေထဲမှာ ဘုန်းကြီးတို့ဟင်္ဒရာအင်္ဂမူဘက်ကအဖိုးကြီးနဲ့အဖွာကြီးအကြောင်းလေးပါလာတယ်နော်အဖိုးကြီးကအသက်83နှစ်ရှိပြီအဖွာကြီးကအသက်80ရှိပြီအဖွာကြီးနာမည်ကမိအိုလို့ခေါ်ပါတယ်အသက်83နှစ်ရှိတဲ့အဖိုးကြီးကဒီနေ့မှမျက်စိကွယ်သွားပြီမမြင်ရတော့မမြင်ရတော့အသက်80ရှိနေတဲ့မိအိုဆိုတဲ့ဒီအဖွာကြီးကအသက်80မှာကွယ်လွန်သွားတယ် ကွယ်လွန်သွားတဲ့အခါမှာမြည်ဖြစ်တဲ့ပုဂ္ဂိုလ်တွေကဒီအလောင်းကိုပြင်ပြီးတော့သူ့အဖိုးကိုသွားအကြောင်းကြတယ်အဖိုးဟောဒီမှာအဖွားတော့ကွယ်လွန်သွားပြီဒီမှာအဖွားအလောင်းပြင်ထားတယ်ဆိုပြီးတော့လက်တွဲပြီးခေါ်သွားတယ်ခေါ်သွားလိုက်တဲ့အခါကျတော့အဖွားကြီးအနန်းလဲအလောင်းနန်းလဲရောက်တော့အဖိုးကြီးကလက်ကလေးနဲ့လိုက်ပြီးသာစမ်းကြည့်တယ်စမ်းကြည့်ပြီးတော့ဗာပြောလဲမိဝင်ရဲ့နင်းနေငါနဲ့အော်မယောင်တော့မပေါင်းလိုက်ရပါလား အသက်83နှစ်နဲ့80ရှိပြီနော်ဒါလည်းအိုအောင်မင်းရောမပေါင်းရသေးဘူးစွဲတာစွဲတာပြောပါတယ်ဟုတ်တယ်မဟုတ်လားမမှန်ဘူးလားမှန်နေတယ်နော်ကဲအတုပချကြပြီအတုပချတော့အဖွားကြီးကိုကုသွင်းလိုက်တယ်ကုသွင်းပြီးတဲ့အခါကျတော့မိတွေကအဖိုးကိုခေါ်သွားပြီးတော့အဖိုးဟောဒီမှာအဖွားရဲ့ကူဆိုပြီးတော့သူ့အဖွားရဲ့ကူကသူကလက်ကလေးနဲ့လိုက်စမ်းကြည့်ပြီးတော့မိတွေကပြောတယ်အဖိုးဟောဒီအဖွားကူနန်းမှာ အဖို့အတွက်လည်းကုတလုံးအစင်သင့်လှုပ်ထားတယ်ဒါနဲ့သူကလက်နဲ့လိုက်စမ်းကြည့်တယ်စမ်းကြည့်လိုက်တော့ကုတလုံးနဲ့တလုံးကတထောင်လောက်กว่าနေအဲ့ဒါကိုအဖိုးကြီးကဘာပြောလဲမင်းတို့ဟာလည်းဝေးလာတယ်กว่าဆွဲတာဆွဲတာအဲ့ဒါကိုချင်းကပ်ပြီးဘာလို့ချင်လို့တော့မပြောတတ်ဘူးမဟုတ်ဆွဲနေကြတာအဲ့ဒီလောက်တိဆွဲနေတာကိုယ့်ကိုအသေးသက်မဲ့ခန္ဓာငါးပါး အသေးသက်မဲ့ခန္ဓာ၅ပါးကိုအကြီးအကျယ်စွဲနေတာဟုတ်တယ်မလားဒါရင်လားဆိုတော့မကသေးဘူးဘုန်းကြီးအတွေ့အကြုံလေးတစ်ခုထပ်ပြောအောင်ပါဘုန်းကြီးအစဉ်တော်တဲ့နေတော့တိတ်ဆိတ်မှုရတဲ့ဒကာကြီးတူရဲ့ခြံဥယျင်ကြီးထဲမှာဘုန်းကြီးတို့ကျောင်းလေးတွေဆောက်ပြီးနေကြတယ်ဆိုကြစို့ခြံဥယျင်ကိုပိုင်တဲ့ဒကာကြီးရဲ့ရောက်ခမကအသက်60ရှိပြီအဲ့ဒီရောက်ခမ အထီးကအသက်90ရောက်ခမအမဖြစ်တဲ့ပုဂ္ဂိုလ်ကတော့အသက်80ရှိပြီဖြစ်ပါတယ်ဒီနေ့မှာအသက်90ရှိနေတဲ့အဖိုးကြီးကဝါရင်းလည်းဖြစ်တယ်ဥပုပ်နေလည်းဖြစ်တော့တောเจ้าမှာပဲဥပုပ်ဆောင်ပြီးအိမ်မှာဆိုတဲ့ညီရွယ်ချက်နဲ့ခေါင်းလေးတွေခြေနှောင်းလေးတွေဆောင်လေးတွေထုတ်ပြီးတော့သူကလွယ်ပြီးကျောင်းကျောင်းကိုအစောကြီးရောက်လာတယ်အစောကြီးရောက်လာပြီးတော့သီလတွေဘာတွေယူပြီးတော့အိမ်ကမိတွေကလိုက်လာတယ်အဖိုး အိမ်မှာအဖွားကအဖိုးကိုမတွေ့လို့ငိုနေပြီတဲ့အသက်90နဲ့80ရှိပြီဒါနဲ့ခဏလေးခွဲရတာနော်တညလေးပဲအဲ့ဒါကိုငိုနေတယ်ဆွဲတာဆွဲတာနော်အဲ့တော့တရားကျောင်းမှာတရားနာတရားအထုတ်ပြီးညလုံးပေါ့အိမ်မယ်ဆိုတဲ့အဖိုးကြီးမလုပ်တယ်အဲ့ဒီအထုတ်ကလေးထမ်းပြီးခက်မြန်မြန်ပြန်တယ် ဒကာကြီးတွေလည်းဒီလိုများဖြစ်မလားတော့မသိဘူးနော်ဒီတော့ဒီလိုစွဲလန်းမှုတွေဟာဘာဖြစ်တယ်လဲဘုန်းကြီးဒါပြောကြည့်လို့ပါနော်ဘလောက်ပဲဒီလိုစွဲနေပြီမဲ့လို့အဲဒီစွဲလန်းနေတဲ့ဒီစိတ်ဓာတ်တွေကမိမိတို့ကိုဒုက္ခပေးမှာဘယ်လိုဒုက္ခပေးမလဲအာဒိဋ္ဌပရိယယသုတ်တံမှာဘုရားရှင်ကဟောထားပါတယ်နော်နိမိတ္တသာတံဂတိတံဝဘိက္ခွေဝိညာဏံဒိဋ္ဌမန္တဒိဋ္ဌိယအနုပိသနာသာတဂတိတံဝဘိက္ခွေရှင်သံယံတို့ နိမိတ်တတတဂရိတံဝါယောက်ျားမိမစသောအမတ်နမိတ်အပေါ်၌နှစ်သက်ပလာယာမှုဖြင့်ရဖနှုံဖွဲ့၍တည်နေသောစိတ်အစဉ်သေးသောမူလိတိတိယဖြစ်ပေါ်တည်နေလျာ၏အနုပြေတနာတတဂရိတံဝါလက်ချေစံသောကိုရင်ကအစိမ့်ပိုင်းတစ်ခုကိုအပေါ်၌နှစ်သက်တရားမှုဖြင့်ရစ်ပတ်နှောင်ဖွဲ့၍တည်နေသောစိတ်အစဉ်သည်သောမူလိတိတိယဖြစ်ပေါ်တည်နေလျာ၏ဒါကငါအဖိုးကြီးဒါကငါအဖွားကြီးဒါကငါသားဒါကငါသမီးဒါကငါမီးစသည်ဖြင့်ဒီလိုဆွဲယူတယ် အဲဒီလိုဆွဲယူလိုက်တဲ့ပုဂ္ဂိုလ်ရဲ့တန်တမှာဘာဖြစ်လဲဒီကိုယ်လုံးဘုံမှာနှစ်သက်တရားမှုဖြင့်ရစ်ပတ်နှုံပွဲပြီးတည်နေတဲ့စိတ်အစဉ်တွေတော်လည်းဖြစ်ခြင်းဖြစ်မယ်။သို့မဟုတ်မျက်နှာတို့လက်တို့ခြေတို့စတဲ့ကိုယ်ရင်ကအစိမ့်ပိုင်းတစ်ခုခုအပေါ်မှာနှစ်သက်တရားမှုဖြင့်ရစ်ပတ်နှုံပွဲပြီးတည်နေတဲ့စိတ်အစဉ်တွေတော်လည်းဖြစ်ခြင်းဖြစ်မယ်။ဆွဲလန်းမှုတွေဆွဲလန်းမှုတွေနော်။ဒီလိုနှစ်သက်တရားမှုဖြင့်ရစ်ပတ်နှုံပွဲပြီးတည်နေတဲ့စိတ်အစဉ်တွေဖြစ်တော့ဘာဖြစ်လဲ။ ကာမဝိညာဉ်တွေဖြစ်နေတာနော်နိမိတတတာဂတိတံဝယောက်ျားမိမစသောအမှန်နိမိတ်အပေါ်၌နှစ်သက်တရားမှုဖြင့်ရစ်ပါနှောဘွေ၍ဒီနေသောစိတ်အစဉ်သည်ဝိညာဏကမ္မဝိညာဉ်ဟုခေါ်ဆိုအပ်သောစိတ်သည်နိမိတတတာဂတိတံဝယောက်ျားမိမစသောအမှန်နိမိတ်အပေါ်၌နှစ်သက်တရားမှုဖြင့်ရစ်ပါနှောဘွေ၍ဒီနေတဲ့စိတ်အစဉ်သောမူလိတိဋ္ဌိယဖြစ်ပေါ်ဒီနေလျာ၏ဝိညာဏကမ္မနောက်တဖန်ဘဝတည်း၌ အကျိုးပေးခြင်းကစွန့်နိုင်သော ကမ္မဝိညာဉ်ဟုခေါ်ဆိုအပ်သောစိတ်အစဉ်သည်အနုပိသနာသာရဂတိတံဝလက်ချေတန်တံပြုံးဟန်ရဟန်စသောကိုရင်ကအစိအပိုင်းတစ်ခုခုအပေါ်၌နှစ်သက်ကာယမှုဖြင့်ရပနှောင်ဖွဲ့၍တည်နေသောစိတ်စဉ်တင်သောမူလီဒိဋ္ဌိယဖြစ်ပေါ်တည်နေလျာ၏အဲ့ဒီနှစ်သက်တရားမှုဖြင့်ရပနှောင်ဖွဲ့ပြီးတည်နေတဲ့ဒီစိတ်အစဉ်တွေကနောင်တပံဘဝတစ်ခုကိုအကျိုးပေးခြင်းကစွန့်နိုင်တဲ့စွန့်အားရှိနေတဲ့ကမ္မဝိညာဉ်ခေါ်တဲ့စိတ်တွေဖြစ်နေတယ် တိထားနော်ကိုမျိုးသားကိုချစ်တာဘာဘာဖြစ်မလဲကိုအဖွားကြီးကိုချစ်တာဘာဖြစ်မလဲကိုသားသမီးကိုချစ်တာဘာဖြစ်မလဲဒီလိုမဟုတ်ဘူးနော်မခွဲခြားမှုမရှိပါဘူးအဘိဓမ္မာကဘု து ကိုပဲဖြစ်ဖြစ်နှစ်သက်တန်ရမှုဖြစ်ရစ်ပါနှောင်ဖွဲ့ပြီးတည်နေတဲ့ဒီစိတ်အစဉ်ကြီးဖြစ်ခြင်းဖြစ်မယ်ဖြစ်ခင်ဘာဖြစ်လဲတတမေစေတမယေကာလံကရိယတတမေတမယေထိုကဲ့သို့သောနှစ်သက်တန်ရမှုဖြစ်ရစ်ပါနှောင်ဖွဲ့၍တည်နေတဲ့ထိုချင်းကမျိုး၌စေကာလံကရိယအကရေမြတ်တေသောညာအံ ဘယ်လောက်ကြောက်ဖို့ကောင်းလဲနော်နှစ်သက်တရားမှုတွေရစ်ပတ်နှောင်ပွဲပြီးကြီးနေတဲ့စိတ်အစဉ်တွေဇက်တဲ့ဖြစ်နေတော့ပြုံးတဲ့တည်သွားခဲ့မယ်ဆိုရင်ဘာဖြစ်လဲတတမေစီတမယေကာလံကရိယဌာနမေတံဝိဇတိယံတွင်နံဂတိနံအညတရံဂတိကိစီယနိရိဟံဝတရိသနာယောနိဝါတတပင်တမယေထုံကဲ့သို့သောနှစ်သက်တရားမှုဖြင့်ရစ်ပတ်နှောင်ပွဲ၍တည်နေတဲ့ထိုချိန်ကမျိုး၌စေကလံကရိယအကရွေမြတ်တည်သောညာဧဝံတတိဤသို့တည်သောခဲ့သည်ရှိသော နိရိယဝံငရေမူလီဖြစ်သောတိရိစ္ဆာနာယောနိဟောတိရိစ္ဆာမူလီဖြစ်သောယံဒွိဏံဂတိဏအကျင့်နှမျိုးဒွိဏံဂတိဏနှမျိုးသောဂတိတို့တွင်ယံအညတရံဂတိအကျင့်အမမထတဘောဘောသောဂတိတို့ကိစ္စယလာရောက်လျာဤဣဒံဌာဏံထိုကဲ့သို့ငရေတိရိစ္ဆာန်ဟုခေါ်ဆိုအပ်သောနှမျိုးသောဂတိတို့တွင်တမျိုးမျိုးသောဂတိတို့လာရောက်ရာခြင်းဟုခေါ်ဆိုသောဤအကြောင်းအရာမျိုးသည်ဝိသတိထင်ရှားဧကံရှိနေသည့်အမှန်သာတည်းစဉ်းစားကြည့်နော် နေ့စဉ်နှစ်သက်မြန်နို့လို့ကိုကအတူတူနေထိုင်ကြတာအဲ့နှစ်သက်မြန်နို့နေတဲ့စိတ်အစဉ်တွေကနေ့စဉ်နေ့စဉ်ဘလောက်နေရာယူနေသလဲဆိုတာစဉ်းစားကြည့်တော့နော်ဒီနှစ်သက်တရားမှုဖြင့်ရစ်ပတ်နှုတ်ဖွဲ့ပြီးတည်နေတဲ့စိတ်အစဉ်တွေဖြစ်နေတော့ပြုံးနေတဲ့တည်ခဲ့ရင်ငရဲနဲ့တိရစ္ဆာန်နှစ်မျိုးတစ်မျိုးမျိုးသောဘဝတို့ရောက်မယ်ဆိုတဲ့ဒီသဘောတရားဟာထင်ရှားရှိနေပါတယ်ဘယ်လောက်ကြောက်ဖို့ကောင်းလဲဟမ်တခါလုံးမြငရဲရောက်ပြီးပြီပြန်လွတ်ဖို့ဆိုတာကကပြောခဲ့ပြီးပြီလွယ်ပါမလားမလွယ်ဘူးတိတ်ကြောက်ဖို့ကောင်းတယ်နော်ဒါကြောင့်စဉ်းစားကြပါ ဒါကြောင့်ဒီဆရာတော်ကြီးကနော်နေနေတူညီချေကျိုးသီးတာဗလီဗလအပြစ်ကွာသည့်ချစ်စွာမရတမိသားနှင့်စီပါဥစ္စာညာတကကိုဘေခမကွဲအတူတွဲ၍အမြင့်ပြုံချိုးနေရလိုလိနှင့်ကိုမထောင်နှင့်နောက်မလိုက်အဘူတက်၍နေဟိုင်နှင်းခွေနှင့်ကိုသေအောင်ကြမြွေခံတွင်အစံသွင်းတို့တေမင်းသူလည်းဗန္နာဆက်၏ကိုကဘလို့ပဲမခွဲမကွဲမကွဲနေခြင်းပဲမဲ့လို့ရသလားမရဘူးရှင်သင်မင်းနောက်ကို လက်ဆောင်ပန္နာအဖြစ်နဲ့သူကဆက်တာပေးနေတာဒီခန္ဓာ၅ပါးကနော်ဆက်တာလိုက်တဲ့အချိန်ကဘာကုဏကောက်တို့နှစ်သက်တရားမှုဖြင့်ရစ်ပတ်နှောင်ဖွဲ့ပြီးတည်နေတဲ့စိတ်အစဉ်တွေဖြစ်နေရင်ဘာဖြစ်လဲကောင်းရတက္ကတိဘယ်လိုမှမရောက်နိုင်ဘူးနော်လက်ရနှစ်တွေအသိချင်းနှင့်လွန်လေဘဝအနန္တကဆုံးသမပတ်ယခုတန်အောင်နိုင်နိုင်နင်းနင်းညံမသွင်း၍သိမင်းသူလျောခန္ဓာကိုယ်ကိုမညွညင်ရဲ့ဆွဲလန်းဖြစ်ဖြင့် မြိန်နဲ့စွန်ဖြန်တောတိကြကိုမေဘမိခင်နွမ်းငယ်ထင်တို့အမြင်မပြောင်းဝိဗ္ဗမှောက်၍တကြောင်ကြကြပြုခဲ့လှပြီဘုန်းကြီးတို့အနောက်ရုံးမတို့လို့ပေါ့နော်တောကြီးတခုတောဆက်မှာနေတဲ့ပုဂ္ဂိုလ်တွေနွားတွေကဘယ်လိုဖြစ်လာလဲဆိုတော့ခြုံထဲကနေပြီးတော့မိမိကိုအသေးသက်မဲ့လို့ချောင်းနေတဲ့တစ်တီကြားတွေကိုနွားတငယ်လေးလို့တော့ပြီးထင်တယ်အဲ့ဒီပုံစံလိုပဲ ဒီတွေ့တမေမိုးစရာအာယုံဖြစ်တဲ့တန်ငယ်သမီးငယ်ဟမ်ဇနီးမရစတဲ့ဒီလိုအာယုံတွေကဒီချိန်မှာမိမိကိုအသေးသက်မဲ့ကြားရည်နဲ့တူနေတယ်ဘယ်လိုကြားလဲငရဲကိုရောက်အောင်သူကပို့ဆောင်ပေးမယ်ငရဲမှာ ကျင်းဖန်များစွာထက်ခတ်ထက်ခတ်သိရအောင်ဘိဓဘောမှာကျင်းဖန်များစွာထက်ခတ်ထက်ခတ်သိရအောင်တိရိစ္ဆာန်ဘောမှာကျင်းဖန်များစွာထက်ခတ်ထက်ခတ်သိရအောင်ပို့ဆောင်ပေးမယ်ကြားကြိုက်ခင်းမဲ့ကြားရည်လို့ဖြစ်နေတယ်နော်အဲ့ဒီကြားမြင်ခထွင်း အစံသွင်းတို့သင်မင်းသူ့လက်ပန္နာဆက်တယ်ဆိုတာဒီခန္ဓာ၅ပါးကအဲ့ဒီကြားမြေခတွင်းကိုသွားပြီးအစာဆက်အစာတွေဆက်တာနေတယ်လို့ပန္နာတွေဆက်တာနေတယ်လို့ဖြစ်နေတယ်နော်ဒါကြောင့်ဒီမိမိတို့ရဲ့ခန္ဓာ၅ပါးသူတို့ဘာရဲ့ခန္ဓာ၅ပါးတွေကိုမိမိကမေဘမိခင်နွားငယ်ထင်တယ်မိခင်နွားမကြီးကငါသားငယ်လေးနွားလို့ဒီလိုထင်တယ်လို့ရွရွရရဖြစ်နေကြတယ်ဒါဘာကြောင့်လဲဆိုတော့အမြင်မဖြောင့်ဝိပ္ပံမှောက်ရတဲ့ကြောင့်ကြကြပြုခဲ့လှပြီ ဝိဗ္ဗန္နတတရားတွေကဖုံးထားတယ်ဝိဗ္ဗန္နတကတဏှာဝိဗ္ဗန္နတဒိဋ္ဌိဝိဗ္ဗန္နတစိတ်တဝိဗ္ဗန္နတစိတ်တဝိဗ္ဗန္နတဆိုတာကအနိစ္စတရားကိုအနိစ္စပဲဒုက္ခတရားကိုဒုက္ခပဲအနတ္တတရားကိုအတ္တပဲအတုပတရားကိုတုပပဲလို့အသိမှားတယ်နော်ဒိဋ္ဌိဝိပ္ပန္နလာကြတော့အနိစ္စကိုအနိစ္စလို့ဒုက္ခကိုဒုက္ခလို့အနတ္တကိုအတ္တလို့ အတုဘကိုသူ့ဘအလို့ခံယူချက်မှားနေတယ်ပညာဝိပန္နလကြတော့အနိစ္စကိုအနိစ္စလို့ဒုက္ခကိုဒုက္ခလို့အနတ္တကိုအတ္တလို့အတုဘကိုသူ့ဘလို့အမှတ်မှားနေတယ်ဒီဝိပန္နလတရားတွေကအမှတ်မှားထားတဲ့အတွက်ဒီခန္ဓာ၅ပါးမိမိခန္ဓာ၅ပါးသူတို့ဘာခန္ဓာ၅ပါးကိုတကြောင်ကြောင်ကြဖြစ်နေကြရတယ်နော်အဖိုးကြီးကဒီမှာနေပကောင်းလို့ဗျာတပည့်တော်တရားတော်လာအထုတ်ချင်ပါလေဒါပြည့်နဲ့အဖိုးကြီးပြုစုနေရတယ်ကြောင်ကြနေရတာ ဩတပည့်တော်လည်းတရားတော်အထောက်ချင်ပါတယ်အိမ်မှာအဖွားကြီးကနေပကောင်းလို့ဘုံမအိမ်မသားကနေပကောင်းလို့သမီးကနေပကောင်းလို့စသည်ကြောင်းကြနေကြရတယ်နော်ဒီကြောင်းကြကြနဲ့အမြဲတမ်းလှုပ်နေကြဒါကြောင့်လိုက်ရနှစ်တွင်အသိချင်းနှင့်လွန်လေဘဝအနန္တက ဆုံးသမပန်ယခုတန်အောင်နိုင်နိုင်နင်းနင်းညံမသွင်း၍သိမင်းသူလျောခန္ဓာကိုယ်ကိုမညွညင်ရဲ့ဆွလန်းဖြင့်ဖြင့် မြိုင်နဲ့စွန်ပြတော်တင်ကြကိုမေဘမိခင်တော်ငယ်ထင်တို့အမြင်မဖြောင်းဝိပန်းမှောင်း၍တကြောင်ကြကြပြုခဲ့လှပြီဘုရားသာသနာကုအခါ၌ပညာစက္ခုဖမှန်ရှုလော့ဥဒုကိမအချိန်တန်သောသူရကံဟွေအပုငွေကြောင့်ရေသွေးခမ်းညာအိမ်ဘက်ကဟွေကျစနေကြငါမိဆတို့ရေကလည်းနေသိစွန်ဝဲ၍ပြောဝဲမြူးမြရှာမရပဲတေကြဘုဒ္ဓနိကလာတို့တနေ့တနေ့ဘယ်ကိုသွားနေလဲ သေဘက်ကိုနိကပ်လာတယ်ဘုန်းကြီးတို့အိုင်ပကန်းဆိုတာကရေသိမ့်မနဲ့တဲ့အိုင်လေးတစ်ခုရှိတယ်။နှွေးကရေကလည်းနှွေးခံမှာသိပ်ပြီးပူတော့ရေတွေကတဖြည်းဖြည်းခန်းလာတယ်နော်။ခန်းလာတဲ့အတွက်ဒီအထက်မှာရှိတဲ့ငါးတွေစားဖို့ဆိုပြီးတော့သိမ့်စုံတွေကလည်းအပေါ်မှာဝဲနေပြီ။ဒီတော့ဒီငါးတွေအတွက်ဘယ်လိုဖြစ်မလဲ။သိဖို့ကတနေ့တဲ့တနေ့နီးမလာဘူးလား။နီးလာ။အဲ့ဒီပုံစံပဲခုတတ္တဝါတွေဟာလဲနော်။ ဒီအိမ်ဘက်ကားထဲမှာပြက်စမ်းနေကြတဲ့ငါမိတ်ဆတွေလိုပဲသိန်းစုံတွေကအမြဲတမ်းဝင်နေတယ်သိမင်းဆိုတဲ့တမန်ကအမြဲတမ်းစောင့်ကြည့်နေတယ်နော်စောင့်ကြည့်နေတဲ့အခါကျတော့မိမိတို့သိပွဲကိုဝင်ရတော့မှကချင်းတင်နေပြီချင်းတင်နေတဲ့အခါကျတော့အခုလိုဘုရားသာသနာနဲ့တွေ့ခိုက်မှာပညာစက္ခုနဲ့သိချာရှုကြည့်ပါတဲ့နော်ဘုရားသာသနာကုအခါ၌ပညာစက္ခုဖမှန်ရှုလော့ဥတုခိမအချင်းတန်သောသူရကံဟွေအပွန်ွယ်ကြောင့်ရေသွေးခန်းကြအိမ်ဘက်ကဝဲ ကျက်စန်းဤချငမ်းမြစတို့ရေကလည်းနဲ့သိဆုံဝဲ၍ပြောဝဲမြုံမြရှံမရပဲတိကြဘုဒ္ဓနိကလာတို့သူငါကဆရှိသည်များလီနေညင်မလအစဉ်ဆက်လျက်ဥပတိပင်မပြတ်နှင်လျက်ပျော်ရွှင်စရာမရှိပါပဲဖြာနာကြိုက်ခဲယောဂဆွ၍သေဘွဲသေတံသေစကံနှင့်သေလံသောသာနိကလာ၏ဥပတိပင်ဖြစ်လက်တီးလက်ပြက်လက်ဖြစ်လက်တီးလက်ပြက်လက်နဲ့သူကဒရဇတ်သွားနေတာဘယ်ဘက်လဲသင်မင်းဘက်ကိုသွားနေတာနော် သေမင်းဖွဲ့ကိုသွားနေတဲ့အခါကျတော့ဒီသေလန်းနဲ့သေဝဲဝင်ဖို့နဲ့တော်တော်လေးတနေ့တည်းတနေ့ပို့ပြီးတော့နီးမလာဘူးလားနီးလာပြီနော်ငငန်တင်ကြွမမနတ်နဲ့လောဘဒေါသအစဖြာသာယုံမဆွာလာအတ္တမကိုဝေကမလံကင်းရှင်ကွအောင်ခါကမပွားအပြင်းများမှုလေးပါပိယဝနိအိန္ဒာဟုစိတ်မှစွက်ကတတိချလောကိုသားကိုချစ်တာဘာဖြစ်မလဲကိုသမီးကိုချစ်တာဘာဖြစ်မလဲမဟုတ်ဘူးနော်ဒီနှစ်တဲ့မြန်နှုံးမှုတွေကဘယ်ကိုရောက်အောင်ပို့ဆောင်ပေးမလဲ ငရဲကိုရောက်အောင်ပို့ဆောင်ပေးမယ်နော်အပေလေးပုံကိုရောက်အောင်ပို့ဆောင်ပေးမယ်ဒီပို့ဆောင်ပေးမယ်တရားတွေကိုမိမိကမေ့နေတယ်ငါ့ကိုငရဲရောက်အောင်တတိဆံပုံရောက်အောင်ပိဋကဘုရားရောက်အောင်ပို့ဆောင်ပေးမယ်ဆိုတာကိုပဲတတိကမရတော့ဘူးဘာဖြစ်လို့လဲဝိပန္နလတရားတွေကအလုံးဖုံးအုပ်ထားတယ်ဖုံးအုပ်ထားလိုက်တဲ့အတွက်ကြောင့်ဒါတွေကိုတတိမရနိုင်ဖြစ်နေတယ်ဒါကြောင့်သူငငသာရှိငငအတက်ကြွမမနာနဲ့လောဘဒေါသအစားဖြာတာယုံမှဇောလအတ္တမကို ဝေကမလာကင်းရှင်ခွအောင်ခါကမပွားအပြင်းများမူလေးပါပေယောနိအိန္ဒာဟုစိတ်မဆွက်ကတတိချက်လောကိုအိုးကိုရင်လို့တော့မှတ်ထားပြီတော့ဘုန်းကြီးတို့ဓမ္မဗရအထက်ကရာမှာနော်စတ္တရောအပ္ပါယတကကိဟတရိတာတဲ့နော်အခုလိုတရားကိုစနစ်တကျမကျင့်တဲ့ပုဂ္ဂိုလ်တွေအတွက်အပယ်လေးဘုံကကိုအိုးကိုအိမ်မယ်ဒုက္ခိတန္တရာဆိုတာကတခါတည်းအလဲလာတဲ့ဘုံဌာနလေးသာဖြစ်တယ်ဒီနေ့ကိုအိုးကိုအိမ်ကို ပြန်သွားကြရမှာပဲဒါကြောင့်ကိုအိုးကိုအိမ်လေးကိုတော့ခဏခဏပြန်ပြီးကြည့်တတ်ဖို့တော့မလိုဘူးလားလိုတယ်နော်လူရနတ်ရွာထက်ပြမနှင့်မဟာဒုက္ခနိဗ္ဗာန်သို့ရှိပါမကင်းသိမောရင်ဖြင့်ဆောလွန်ကခိုးရောက်ရလိုမူထိုထိုပုံညကုသလကိုနေညမဆက်လုံးလာသဲလောလူရနတ်ရွာထက်ပြမနော်လူမြေကိုရောက်လူမြေကိုပြန်ပြီးလူဖြစ်ခြင်းနဲ့သို့မဟုတ် ဗြဟ္မပြည်မှာဗြဟ္မဖြစ်ခြင်းနဲ့နတ်ပြည်မှာနတ်ဖြစ်ခြင်းနဲ့သို့မဟုတ်နိဗ္ဗာန်ကိုသွားခြင်းနဲ့ဆိုရင်တော့ဘာလို့ရမလဲရှိဝမေခင်တင်မောရင်ဖြင့်ဆောလင်ကတ်ကိုရောက်ရလုံမှုထုံထုံပုံညာကုသလကိုနေကြမဆက်လုံးလာသဲလို့ဘာပုံညာလဲမေခင်ရှိပါဆိုတဲ့ကုသိုလ်တရားတွေကိုနေညမဆက်နေရောညကိုလုံးလာတဲ့ပါကြီးစွာသောလုံးလာဝိရိယဖြင့်ကြိုးစားအထုတ်ပါတဲ့နော်ကျုံငယ်လှစွာသာလနာနှင့်နေမှာမရွေ့ယခုတွေ့ပြီး မိမိမူမူနိမယုနှင့်စေဥထောဖရတ္တတကိုအမြတ်တခုမမဲရှုပဲယောသူဝဲမိုင်မစင်ကြိုက်သောအမြိုက်တရားနှင်းရှောင်းရှား၍ငါးပါးအာယုမစင်ဘုံကိုဆုံးဆုံးမဲ့မဲ့မနှစ်သက်နှင့်ဒောဝဲများက မစင်မစားဘူးယောဝဲတွေကသာမစင်စားတယ်နော်အဲဒီတော့ယောသူဝဲမိုင်ကမစင်ကြိုက်တယ်လို့အာယုငါးပါးဆိုတဲ့ကာမဂုဏ်တရားဆိုတဲ့ဒီမစင်ဘုံကြီးကိုတော့ဆုံးဆုံးမဲ့မဲ့သွားပြီးတော့မနှစ်သက်ပါနဲ့ ဘုန်းကြီးအစဉ်ဒီတော့ကဒကာကြီးတယောက်ကဘုန်းကြီးကဒီအကြောင်းပြောမိတယ်ပြောပြီးတော့ဒကာကြီးကဘာပြန်ပြောလဲအရှင်ဘုရားတပည့်တော်တို့ကမစင်လဲကြိုက်တယ်စီဥထုဘလည်းကြိုက်တယ်နှစ်ခုလုံးကြိုက်တယ်ဗျာဘယ်နဲ့တော့ဒကာကြီးတွေလည်းနှစ်ခုကြိုက်သလားတစ်ခုကြိုက်သလားဟင်အဲ့ဒါပဲနော်ကျုံကလာစွာသာသနာနှင့်နိမမရွေ့ယခုတွေ့ပြီးမိမိမူမူနိမယုနှင့်စီဥထုဘရတ္တတ်ကိုအမျက်တခုမှတ်မဲရှုပဲ ယောသူဝမိန်မစင်ကြိုက်လို့အမြိုက်တရားနေဆောင်ရှား၍ငါးပါးအာယုံမစင်ပုံကိုဆုံးဆုံးမဲ့မဲ့မနှစ်သက်နဲ့ထက်မြက်အပြန့်တင်တုံးတော်ဝယ်ပြသဖွဲဟုညံကျဲတလောက်အပြည့်ကောက်၍တောင်ကြောင့်မြင်ကြသမင်းများကိုတိကျဖို့အရာချောင်းတို့တောင်ကောင်းရင်မြုံတငန်းကြောင့်ဝယ်တင်းချောင်းတကိုတောတော်ဆို၍မဖို့မနှောင်းအရာချောင်းမှအပေါင်းဒုက္ခကိလေသာဟု ဘုဒ္ဓံရွှေနှုံကြကမုံမှလှစ်ထုံမြေကြမိန်တော်ထားသည့်နင်္ဂါနှင့်တွေ့ကျင့်တော်သည်တော်တော်ဆိုတယ်ဆိုတာကဘုန်းကြီးတလောကသင်ပေးခဲ့တဲ့အနိစ္စတော်ဒုက္ခတော်ရောဂတော်ခန္ဓာတော်သံလတော်အကတော်အဘဒတော်နော်အဲ့ဒီတော်တွေပဲအနိစ္စအနိစ္စအနိစ္စဒီလိုရှုနေရမယ်ဒုက္ခဒုက္ခဒီယုံတရားနံတရားတွေကိုအနိစ္စလို့ရှုရမယ်ဒုက္ခလို့ရှုရမယ်အနတ္တလို့ရှုရမယ်စသဖြင့်အဲ့ဒီတော်၄၀ရှုခွက်ပဲအဲ့ဒီဘယ်မှာသွားရှုမလဲဆိုတော့ တောင်ကုန်းရိပ်မြောင်တငန်းကြောင်ပဲဟုတ်တာအိမ်မလားမဟုတ်ဘူးအဲ့ဒီကိုသွားပါပိုက်တဲ့တိတ်ဆိတ်တဲ့နေရာကလိုအပ်ပါတယ်အိမ်မှာဆိုလို့ချင်းအမေအဖေလှမ်းခေါ်လိုက်ပြီဆိုရင်စိတ်ကဘာဖြစ်သွားလဲပြောင်းသွားပြီပြောင်းသွားပြီဟုတ်တယ်မဟုတ်လားဒါကြောင့်အဲ့ဒီလိုအမေဖေခေါ်မဲ့လူမရှိတဲ့နေရာလေးတွေမှာသွားသွားပြီးတော့အထုတ်ပါအဖွားကြီးအဖိုးကြီးလို့ဒီလိုခေါ်မဲ့လူမရှိတဲ့နေရာလေးတွေမှာသွားအထုတ်ပါဟုတ်တယ်မဟုတ်လားအဲ့ဒီလိုအထုတ်လိုက်မယ်ဆိုရင်ဘာဖြစ်လဲ အနိစ္စဒေါဒုက္ခဒေါရောဂဒေါကန္တဒေါသံလဒေါအကဒေါအပါဒဒေါစသည်ဖြင့်ဒီတော်တော်လေးတွေနဲ့ဒီယုံနာဓမ္မသင်္ခါရတရားတွေကိုကြည်ဖာမြတ်စွာထက်ခါထက်ခါရှုပါအဲဒီလိုရှုမှဘာဖြစ်လဲတွန်တုံဆို၍မဖို့မနှုံအရာချောင်းမှအပေါင်းဒုက္ခကိလေသာဟုဘုဒ္ဓံရှင်နှုတ်ကြာကမုံမှလစ်ထုတ်မြတ်ကြမိန်တော်ထားသည့်ငင်္ဂနှစ်တွေ့ကျင့်တော်သည်အဲ့ဒီလိုကျင့်နိုင်မှသန္တရာဝစီဒုက္ခမှလွတ်ကင်းမှဖြစ်ပါတယ်အဲဒါကြောင့် ခုဘုန်းကြီး24ရက်ဒီညတော့ပြည့်သွားပြီနော်မဲ့ဖို့နိဗ္ဗာန်ကိုဘယ်လမ်းကလွှဲရမယ်ဆိုတဲ့လောက်ကိုသဘောပေါက်ယုံဒီဒီလမ်းကိုဖွင့်ပေးတာဖြစ်ပါတယ်နော်ဖယားဘုန်းကြီးကမယုံကြည်တော့နိဗ္ဗာန်ဘာမှမဖြစ်ပါဘူးသို့တော့ဖယားရှင်ဟောကြားတဲ့တရားတွေကိုတော့ယုံကြည်စိတ်ချစွာဖြင့်လိုက်နာကျင့်ကြံကြုတ်ကိုပွားများအထောက်ဖို့တော့မလိုဘူးလားလိုအပ်ပါတယ်ဒီလိုပွားများအထောက်တဲ့နေရာမှာတင့်တော်တဲ့နေရာဆိုတာကလည်းခုကတော်တော်လေးတော့ခက်ခဲတာတော့မှန်ပါတယ်သို့တော်လည်း မိမိတို့ရအောင်ရှာဖွေပြီးတော့ကြိုးစားအထုံးမှသာဒီတန္တရာဝဆင်းဒုက္ခကလွတ်မြောက် မှာဖြစ်ပါတယ်နော်။ကိုယ့်ရဲ့ဆင်းရဲနေတော့ဖြစ်မလား။ကိုယ့်ရဲ့ဆင်းရဲတော့ဒုံလဘဝိယုံနဲ့ဖြစ်မလား။မဖြစ်ပါဘူး။ဒါကြောင့်ဘုန်းကြီးအဲ့ဒီဒုံလဘတွေလူထွက်လာတဲ့ဘုန်းကြီးလူထွက်တွေနဲ့မတွေ့အောင်သာဆူတောင်းလို့ပြောတယ်။ဟမ်ကဲဒီနေ့ကတော့ဒီနေရာမှာတရားရပ်ပြီးတော့ဒကာကြီးတွေဒကာမကြီးတွေဆွေးနွေးကြတာမေးကြတာရှိရင်တော့မေးကြပါဟုတ်တယ်မလား။ 你过来，睡了一天。 ဟုတ်လာပြန်ပြီလာပြန်ပြီကဲကဲကဲဟိုင်းပါတပည့်တော်ယုံသေးစွာလျောင်းထားမင်းမြတ်အပ္ပတိတဲ့တပည့်တော်ဤဘဝတလျောက်မတိနာမလဲခဲ့၍ဒါနသီလဘာဝနာပြုခြင်းတွင်ဆုတောင်းမှားခဲ့ပါသည်တဲ့ဘာဆုတောင်းတွေမှားခဲ့တယ်တော့မပြောတတ်ဘူးနော်အဲယခုအချိန်ဆရာတော်ဤဟောကြားပြတာမှုပြတာမှုကြောင့်နားလည်ပြီးဆုတောင်းမှားခဲ့သောအရာများယခုအချိန်တွင်၎င်းတရားထိုင်ခြင်းတွင်၎င်းပြန်လည် ပေါ်ပေါက်တော့မိမိ၏စိတ်ကိုမြည်လို့ထားရမည်နည်းနော်နောက်တစ်ခုသူကဒီလောက်နဲ့မရဘူးသူကနောက်ထပ်သူ့အယူဆလေးတင်ပြထားတယ်ပေါ်တယ်အမှတ်ရတယ်မှတ်ရမည်လားတဲ့ပေါ်လာတာသိတယ်ပြက်တယ်ဖြစ်ခဲ့ပြီးတာတွေပြက်တယ်ဟုမှတ်ရမည်လားတဲ့ဟောလာပြန်ပြီနော်အကုသိုလ်စရတိများအကုသိုလ်ကံများသည်ဘဝတယောက်တွင်အလွန်များပြားခဲ့ပါသည်တေကံဤအချိန်တွင်ဒီအကုသိုလ်စင်များဝင်ရောက်လာမည်ကို အလွန်ကြောက်သောကြောင့်ယခုတည်သောအချိန်ခါမှစ၍ကုသိုလ်စိတ်များကုသိုလ်ကံများများစွာပြုလုပ်သောကုသိုလ်များကုသိုလ်နိုင်မည်ဖြစ်ဟုယုံကြည်မိပါသည်ဆုတောင်းမမှအောင်မိသောဆုတောင်းရမည်ကိုဆရာတော်ဤဩဝါဒကိုနှံ့တလိုပါသည်ပြုငယ်ပြီးသောအကုသိုလ်ကံများကြောင့်ကုက္ကုဆဖြစ်သောစိတ်ကိုမိသောထားရမည်နည်းအကုသိုလ်စိတ်ဝင်လာတာသိလိုက်တာနဲ့သိလိုက်တာနဲ့ကုသိုလ်ပြန်ဖြစ် ကုသိုလ်ပြန် ဖြစ်ပါသလားဖျားတဲ့နော်ဒုက္ခဒီဥစ္စာကဒီလိုပါပြီးခဲ့တဲ့အရာတွေမေတ္တာထားလိုက်ဘာမှမဖြစ်ပါဘူးနော်ပြီးခဲ့တာကပြီးခဲ့တာပဲမိမိတို့ကဆုတောင်းတာကတော့မိမိတို့ဘာဆုလိုချင်လဲဘောဓိက၃ခုရှိပါတယ်နော်သမ္မာသမ္ဗောဓိဉာဏ်ဒါကဘုရားဖြစ်ဖို့ဆုတောင်းတယ်ပြည့်စုံကဘောဓိဉာဏ်ပြည့်စုံကဗုဒ္ဓဘုရားရှင်ဖြစ်ဖို့ဆုတောင်းတယ် သာဝကဘောဓိညာဘုရားရှင်ရဲ့တို့ရဲ့သာဝကဖြစ်ဖို့ဆူတောင်းတယ်ဒါကဒီသုံးခုမိမိတို့ကြိုက်ချရွေးချယ်နိုင်ပါတယ်နော်အကယ်၍မိမိတို့ကသာဝကဘောဓိဆူတောင်းတယ်ဆိုရင်သာဝကမှာက၃မျိုးရှိနေတယ်အက္ခသာဝကရှင်သာရိပုတ္တရာရှင်မမောကလန်တို့လိုမဟာသာဝကဆိုတာကတော့ရှင်မကတဝရှင်အနန္တတို့လိုတပည့်ကြီးဘဟုကောမတီဝင်ပေါ့ဘဟုကောမတီဝင်80ရှိတယ်ဘုရားရှင်သာတော်အဲ့ဒီဥစ္စာကမဟာသာဝကကျန်တာတွေကတော့ရိုးရိုးပဂတိသာဝကလို့ခေါ်ပါတယ် အဲ့ဒီလာဝကစု၃ခုထဲမှာမိမိကဘယ်စုလိုချင်လဲကိုကြိုက်တဲ့စုတောင်းနိုင်ပါတယ်သို့တော့တပည့်တော်အက္ကသဝကလည်းမဖြစ်ချင်ဘူးရှည်တယ်ဗျမဟာသဝကလည်းအက္ကသဝကဆိုရင်တော့နှစ်သိန်းချင်းနဲ့ကဘာတသိန်းချင်းနဲ့ကဘာတသိန်းဖြစ်ရတယ်ပါရမီဖြစ်ရတယ်သမန္တမောနိညာရရှိတဲ့အတွက်ကတော့နိယတဗျာတိရပြီးတဲ့နောက်လေးသိချင်းနဲ့ကဘာတသိန်းဖြစ်ရပါတယ်ဒါကပညာတိကဘုရားများအတွက်ပြောတာ ဝရိယအဓိကဖျားများနဲ့သရာဓိကဖျားများအတွက်ကတော့၈တင်ချင်းနဲ့16တင်ချင်းအထိဖြစ်ရတယ်နော်နောက်တစ်ခုပိစိကဘောဓိညာရရှိအတွက်ကတော့2တင်ချင်းနဲ့ကဘာတသိမ့်ပါရမီဖြစ်ရပါတယ်အရှင်ဒီဝရကပိစိကဘောဓိညာရရှိဖို့အတွက်ပါရမီဖြည့်ထားတာကဘာပေါင်း2တင်ချင်းပြီးသွားပြီနောက်ထပ်ကဘာတသိမ့်ပါရမီဆက်ဖြစ်ရင်သူပိစိကဘောဓိညာရတော့မှာဖြစ်တယ်ဒါပေမဲ့ဘုရားအလောင်းနဲ့ရံညိုးကြီးပြီးတော့ဆူတောင်းမှတ်ခဲ့တဲ့အတွက်ပြဿနာလေးတွေဖြစ်သွားတာနော် အဲ့ဒါကြောင့်ဆူတောင်းတော့တိတ်မမှားစီနဲ့ပေါ့နော်ရံကြိုးလည်းတိတ်မထားချနဲ့ဟုတ်တယ်မလားတယောက်နဲ့တယောက်အားလုံးကသင်္ခါရတရားတွေပဲအိစာတရားတွေဒုက္ခတရားတွေလို့ခက်မြင်များနှလုံးသွင်းပြီနော်နောက်တစ်ခုကတော့ဧကတဝကဗောဓိညာကိုလို့ရှိခဲ့ရင်အရှင်မတာရိပုတ္တရာရှင်မပုဂ္ဂလန်တို့ကဟိုအနောဘတတိဘုရားရှင်သာသနာတော်ကစခဲ့ပါတယ်ဒါပြင်းနဲ့သူတို့ကပါရမီဖြည့်တဲ့အဲ့ဒီဘောကြောင့်မှစဖြစ်တယ်ဒီလိုတော့မဟုတ်ဘူးအဲ့ဒီ လဝဲရလက်ရရအကသဘကဖြစ်ဖို့ပါရမီတွေကအဲ့ခါမှာသူတို့မှာစုံကြီးနေတာ ဖြစ်ပါတယ်နော်စုံကြီးတော့ဒီလိုဘုရားရှင်ကလှမ်းပြောကြည့်လိုက်တဲ့ကနော်တသိချင်းနဲ့ကဘာရသိန်းကြရင်ဂေါရမဘုရားရှင်သာသနာတော်မှာသင်တို့အကသဘကဖြစ်မယ်ဆိုတာသိနေတယ်သိလို့ဖြာရင်ပေးခဲ့တာပဲရှင်သာရိပုတ္တရာကအဲ့ဒီဘုရားမှာဇံဘင်းကြီးတွေကိုရရှိတဲ့မြေကျုံမိုးပြန်နိုင်တဲ့ယသိသူတော်ကောင်းတစ်ခုတူဖြစ်နေပါတယ်ဒါဟိမွန်တာမှာနော်အနုမတ္တိဘုရားရှင်ကိုလာရောက်ဖူးမြော်ပြီးတော့မှသူတို့ကဒီစုတောင်းပါတာနော်ကဲ မိမိကအဲ့ဒါတွေလည်းရှိတယ်မလိုချင်ဘူးပဂတိတဝကပဲလိုချင်တယ်ဆိုရင်တော့ဘာလုပ်ရမလဲဣဒံမေပုံညာနိဗ္ဗာန်တပစ္စယဟောတုထားပဲပန္နပွင့်လူလည်းနိဗ္ဗာန်တပစ္စယဟောတုနိဗ္ဗာန်မဲ့ဥတီထားဘုနကဇောတိကတထေလို့လူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာတော့သူကမလုပ်လိုက်နဲ့ဟလားအဲလူချမ်းသာနဲ့တွေ့လည်းမခွဲနဲ့ချမ်းသာနဲ့တွေ့လည်းမခွဲနိုင်ဖြစ်နေမှာနိဗ္ဗာန်ကိုပဲတာဆူခဲ့ရင်တော့ဇောတိကတထေရဲ့အကိုလိုပဲနိဗ္ဗာန်ရမယ်တရားထုတရားမြတ်ကြားလိုက်တာနဲ့အကုန်စွန့်နိုင်တယ် စွန့်ပြီးချက်ချင်းသန္တရာဘောင်ဝင်ရောက်ပြီးရှင်ရပြုတ်ပြီးတရားအထုတ်လို့ရသွားတယ်နော်အဲ့ဒါကြောင့်နောက်တုန်းကမှတ်ခဲ့တာတွေဘာမှနောင်တရမနေနဲ့ကိစ္စမရှိဘူးဟုတ်တယ်မလားဒီငမှုနဲ့တွေ့အောင်ဘယ်တော့မှနောက်ထပ်ဆူမတောင်းနဲ့ကဲအကုသိုလ်စိတ်ဝင်လာတာသိလိုက်တာနဲ့အဲ့ဒါကတော့ तू ကဒီလိုပါကလေးတွေဒီယုံတရားနံတရားတွေကိုသိအောင်ပထမဉာဏ်နဲ့သိသိရတယ်အဲ့နံတရားတွေထဲမှာအကုသိုလ်နံတရားတွေလည်းပါတယ်ဒီအကုသိုလ်နံတရားတွေကိုလည်းချက်ချင်းသိသိပြီးတော့ အနိစ္စဒုက္ခအနတ္တလက္ခဏာရင်သုံးထပ်တင်ပြီးရှုရတယ်ဥမာဒေါသဖြစ်တယ်ဒေါသကိုရှုတတ်တဲ့ပုဂ္ဂိုလ်ကဘုန်းကြီးတို့ရှုနေကြသင်ပေးထားတာကဥမာဒီဝင်မနှောကြီးကိုသိသိတယ်ဒေါသကဘလို့ကိုအာယုံယူပြီးဖြစ်တယ်လဲမပုဂ္ဂိုလ်တယောက်ကိုအာယုံယူဖြစ်တယ်ဆိုရင်အဲ့ပုဂ္ဂိုလ်လှမ်းအာယုံယူလိုက်တာနဲ့မိမိကဒေါသကဒီမှာလာပြီးပေါ်တာပဲဒီပုဂ္ဂိုလ်အာယုံနဲ့ဒီမှာလာပေါ်တာပဲအဲ့ဒီလိုရှုနိုင်အောင်တော့လေ့ကျင့်ထားအဲ့ဒီဒေါသကိုအနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်တင်ပြီးထက်ခါထက်ခါရှုပေးရရှုလိုက်လို့ရှင်ဒီဒေါသဘုံမှာတဖြည်းဖြည်းပြင်းငိမ့်သွားပါတယ်နော် အဲဒါကြောင့်ဘာစိတ်ပဲပေါ်ပေါ်မိမိတို့ကစိတ်တ ानु ဘဒနာရှုကျင်တယ်ဆိုလို့ရှိရင်တော့စိတ်တ ानु ဘဒနာနိလန်အတိုင်းအသိစိတ်တခုတည်းရှုရတာမဟုတ်ဘူးရှင်ဘက်စိတ်စိတ်တွေကိုပါပူတွဲရှုရမှာဖြစ်တယ်ရှုတဲ့အခါမှာလည်းဝိထိစဉ်အတိုင်းစိတ်တက္ကနာတိုင်းကိုလိုက်ပြီးရှုရမှာဖြစ်တယ်စိတ်တက္ကနာတိုင်းမှာရှိတဲ့စိတ်စိတ်တွေကိုလည်းကိုယ်စင်အောင်ဉာဏ်နဲ့မြင်အောင်ရှုရမှာဖြစ်ပါတယ်ဒါကြောင့်စိတ်တ ानु ဘဒနာကိုရှုမဲ့ပုဂ္ဂိုလ်ကတလောကရှင်းပြခဲ့တဲ့အတိုင်းပဲရှေးဥစွာ ရုပ်ကိုရှုထားပြီးဖြစ်ဖို့လိုပါတယ်ဝိထုနဲ့အာယံပူတွဲသိသိပြီးမှဒီနံတရားတွေကိုရှုရမှာဖြစ်တယ်နော်ဒါကြောင့်သိလိုက်ယုံလောက်နဲ့အပေါ်ယံလောက်နဲ့ကတော့သိအကျိုးမများပါဘူးလက်တွေ့ကျင့်နိုင်အောင်တော့ကြိုးစားကြပါနော်ကဲနောက်တော့ဗမာမေ့ခြင်းသေးလဲမမေ့ခြင်းသာသေးတယ် 尊敬。ပုပ္ပိနိဝါဒအပိုက်ကအောက်မှာအချက်1နှစ်3ဆိုတာပါပါတယ်ဗျာ။อืมအဲ့ဒီ1နှစ်3ရဲ့အောက်မှာသို့တော်ဝိပဿနာဉာဏ်ကအထက်ပေါ်ဖော်ပြပါ1 3 4တို့ကိုမသိနိုင်လို့ရေးထားပါတယ်ဗျာ။အဲ့တော့4ဆိုတာကအပိုက်4က ကြကြနေခဲ့တာလားသို့မဟုတ်ဒီလေးဆိုတာပိုးနေတာလားဆိုတာကြကြသွားပုံရတယ်သူတို့ကွန်ပျူတာကူးလိုက်တာစကောနဲ့ပခက်အပြောင်းမှာအတန်ပြက်တယ်လို့ဖြစ်သွားပုံရတယ်တကယ်ကြီးအဲ့ဒါကကြံနေပုံရတယ်နော်တင်ပါဗျာအဲ့ဒီမှာဘုန်းကြီးနည်းနည်းလေးထပ်ဖတ်လိုက်ပါမယ်နော်လောကုတ္တရာတရားများပါဝင်သည့်ခန္ဓာ၅ပါးကိုလည်းအောက်မေ့နိုင်သိနိုင်ရှေးရှေးဖျားအစရှိသောအရိယသူတော်ကောင်းတို့၏တန်တန်နဲ့ဖြစ်ခဲ့ပူသောလောကုတ္တရာတရားများပါဝင်သော ခန္ဓာ၅ပါးကိုသိနိုင်ဟုလို့ဥပါဒနဲ့ခန္ဓာ၅ပါးကိုလီအောင်မေ့နိုင်သိနိုင်လောကုတ္တရာတရားများမပါဝင်ကြဟုလို့ခန္ဓာနှင့်ဆက်ဆက်သောအနွယ်ရုပ်အစဉ်အစာဟာရဒုက္ခဒုက္ခစသည်တို့ကိုလီအောင်မေ့နိုင်သိနိုင်အဲ့ဒီမှာအဟောကြံနေတာပဲတကယ်ကြီးနာမပဏ္ဏတိခေါ်တဲ့အမည်နာမပညာဘုသူနာမည်သူ့နာမည်ကဘသူခေါ်တယ်သူ့နာမည်ကဘယ်လိုခေါ်တယ်အဲ့နာမည်တွေကိုပဲသိတယ်မြို့ရွာနာမည်ကဘယ်လိုဒီပုဂ္ဂိုလ်ရဲ့နာမည်ကဘယ်လိုအဲ့နာမည်တွေကိုပဲအကုန်လုံးလိုက်သိတယ်အဲ့ဒီဥစ္စာကြံနေတယ်ဟုတ်တယ်နော်ဟုတ်တယ်ပါဗျာ သူကဆိုလိုတာကဥမာဘုန်းကြီးတို့ဘုရားရှင်ကလင်းနေခြင်းတဲ့ကဘာတသိန်းကိုလှမ်းမြော်ကြည့်လိုက်တဲ့အချိန်ခါမှာဒီပင်ကရာဘုရားရှင်ဆိုတာဒီဘုရားရှင်ရဲ့နာမည်ကဒီပင်ကရာသုရပန်နေတဲ့ပုဂ္ဂိုလ်ရဲ့နာမည်ကသူ့မိတာအဲ့နာမည်တွေသိတယ်နောက်ကနေပြီးတော့ဗာရမီဖြည့်ဖို့လိုက်ဆူတောင်းနေတဲ့အမျိုးသမီးကသူ့မိတာဟောဒီနာမည်တွေအကုန်လုံးသိတယ်သူတို့ကဘယ်ရွာမှာနေတယ်ဘယ်မြို့မှာနေတယ်အကုန်လုံးသိတယ်ရမဝတီတင်နော်နေပြီးတော့ကအဲ့ဒါသူတို့ဘုရားရှင်သတင်းသုံးရာဖြစ်တဲ့နေပြီးတော့ဒီအကုန်လုံးသိတယ်တမပါ အဲ့ဒီလိုပါအမိနာမပညာပဲနော်အပိုက်လေးပါဗျာအဲထပ်ရေးရမယ်တင်ပါရေးထားတာတော့ရှိတယ်တကယ်ကြီးအဲ့ဒါသူဘယ်လိုလုပ်ကြသွားတယ်ဆိုတာလဲဘုန်းကြီးလည်းမသိဘူးကွန်ပျူတာသမားတွေကသူကဘုန်းကြီးအားကြီးလှည့်တယ်လိုက်လိုက်ဖတ်ရတာလည်းမကုန်နိုင်တော့ဘူးကဲနောက်ထပ်ဗမာမေးကြကြသေးတယ်နော်အချိန်ရှိပါသေးတယ် ရှင်ပြရှင်ပြတပည့်တော်ဒီနိုင်ငံခြားထွက်ခါစတော့တပည့်တော်စိတ်ပူပြီးတော့တပည့်တော်နိုင်ငံခြားထွက်ခါစတော့တပည့်တော်စိတ်ပူပြီးတော့မြို့သမီးတယောက်ကမေးပေးပါတယ်ခလေးလေးတယောက်ကသူကတော့အကြမ်းမြင်ရတာပေါ့နော်ရတော့တပည့်တော်မေးတဲ့ခါကျတော့ तू ကတပည့်တော်တလအတွင်းမှာဂျပန်ကိုသွားရမယ်လို့ပြောပါတယ်တကယ်လည်းသွားခဲ့ရပါတယ်နောက်ပြီးတော့ပဲဒီမှာသူကားလေးနားမှာရပ်နေတယ်ဆိုတာဒီဘာကြီးကစမြင်နေပေါ့နော် နောက်ပြီးသူဆိုလို့ရှိရင်မိကုံးမေးကဒီဆောင်းမွဲဖြေတဲ့ကဆယ်ရန်တို့ပေါ့သူမိကုံးတွေအကုန်မြင်နေရတယ်ကောသူရှိပါတယ်ဆိုတော့ဘောကတကယ့်ကိုကံကံကြီးချရတဲ့အတိုင်းပဲ predetermine ခေါ်တဲ့ဟိုအစီအစဉ်တိုင်းရှိနေပါလားဗျာဒါမို့ကံကံကြောင့်တော့တပြည့်တော့အခုလှုပ်လိုက်တဲ့ကံကြောင့်တော့ပြင်တော့ပြင်သွားမှာပေါ့နော်ဒါပေမဲ့အဲ့လိုကံစီမံရာအတိုင်းပဲရှိနေပါသလားဆိုတော့တစ်ချက်တစ်ချက်ရှိပါသလားဆိုတော့အဲ့ဒါတပြည့်တော့မိကံသူကဒီလိုလေး ဒီမှာဘုန်းကြီးတို့ပြောင်းလဲဒီကံကိုပြောင်းလဲနိုင်တဲ့စွမ်းအားရှိတဲ့တရားက သမထနဲ့ဝိပဿနာပေါ့နော်ဝိပဿနာတရားတွေခုဆိုကြပါစို့ရှင်အင်္ဂုလိမာလသူပြုတ်ထားတဲ့ဒီလူတလူတွေကိုတတ်ထားတဲ့အကုသိုလ်ကံသူကအရတ္တဘုဒ္ဓီတော့ဒီကံတွေကပျက်စီးသွားပါတယ်နော်ဟောတိကံဖြစ်သွားတယ်ဆိုလိုတာပေါ့အရတ္တမေကဝိဇာတနာဥပါဒဏ်တွေကိုအကျွတ်မဲ့ပယ်တတ်လိုက်တဲ့အတွက်ဝိဇာတနာ ဥပါဒံတို့ရဲ့အထောက်ပံ့ကိုရရှိမှအကျိုးပေးနိုင်တဲ့စွမ်းအားရှိတဲ့ဒီကံတွေဟာအကျိုးမပေးနိုင်တော့ဘူးဒါကြောင့်အရတ္တမေကြောင့်ဒီဝိသရဏဥပါဒံသင်္ခါရကံကုသိုလ်အကုသိုလ်သင်္ခါရကံတွေဟာဝိသုဒ္ဓိမေထင်္ခါရကတော့ကိရိယာပြုကံမတ္တအဆင့်ရောက်သွားတယ်ဝိသုဒ္ဓိမေမဟာဒီကဆရာတော်ကတော့ဒါဟောဒီကံအဖြစ်ဘက်ကိုရောက်သွားပြီလို့ပြောတယ်နော်အဲ့ဒီအဆင့်ရောက်ရင်ဒီကံတွေကိုပြင်လို့ရပါတယ်နောက်တစ်ခုကတော့ဘုန်းကြီးတို့အကယ်အဲ့ဒီအဆင့်လောက်ထိမရောက်ဘူးမိမိကသောတပန်ဖြစ်တယ် ဒီဘဝမှာရောအတိတ်တန္တရာဆက်ဆက်ကကိုအပယ်ရောက်နိုင်အောင်ပြုစုပြုထောင်ခဲ့တဲ့ကံတွေဆိုတာတရားတိုင်းမှာလိုလိုရှိတတ်ပါတယ်အဲ့ဒီကံတွေအကုန်ကုန်သွားတယ်ဒါသောတပန်ဖြစ်ခဲ့အပယ်ကိုတော့မရောက်နိုင်ဘူးအပင်မရောက်ခင်မရောက်မနိုင်ပေမဲ့လို့လူဘဝမှာမသိခင်စံကြမ်းသို့မဟုတ်နတ်ဘဝမှာမသိခင်စံကြမ်းအသက်အတ္တခံရမယ်ပုတိအကျိုးလေးတွေတော့နည်းနည်းပါးပါးအကုသိုလ်အကျိုးတော့နည်းနည်းပါးပါးရှိတတ်ပါတယ်သို့တော့ ဒါကလူဘုံမှာဖြစ်ခဲ့ရင်နတ်ဘုံမှာဖြစ်ခဲ့ရင်ပါအကိဗြမမိတာအကိမိမိကတန်းသွားရင်အကုသိုလ်တော်ကံတော်ကံများများကအကုန်လုံးဆင်သွားတယ်လို့ဖြစ်သွားတယ်နော်ဆင်သွားတယ်ဆိုတာကဗြမမိမှာဘုံအနေထားအပြင်ကာမရာဂလည်းမရှိဘူးဒေါသလည်းမရှိဘူးအဲ့ဒါကြောင့်ဟိုမှာစိတ်မချမ်းသာမှုတို့ဘာလို့ဆိုတာတိတ်မဖြစ်နိုင်ဘူးဒီလိုအကျိုးတွေများသောအပြင်မကောင်းတဲ့အကျိုးပေးတာနည်းသွားတယ်အကိ အနာဂါမိမညံဘုံညာအထိစိုက်ခဲ့မယ်ဆိုလို့ရှိရင်တော့ခုနကကာမဆက်တဘုံမှာအကျိုးပေးမဲ့ကုသိုလ်ကံအကုသိုလ်ကံတွေအကုန်လုံးဟောတိကံဖြစ်သွားပါတယ်အရတမေရရင်တော့30ဘုံအကျိုးပေးမဲ့ကံအလုံးကုန်တယ်ဒါကြောင့်သောတာပန်ဖြစ်အောင်ကြိုးစားပါသို့မဟုတ်တဂရကံသို့မဟုတ်အနာကံသို့မဟုတ်ဉာဏ်နာဖြစ်အောင်ကြိုးစားဖို့ဟုတ်တယ်မဘာမှမဖြစ်ပါဘူးကံကလေးကိုပြင်လို့ရပါတယ်သို့တော့တချို့ကံများကရင့်ကျက်နေရင်တော့မှီလို့ရှိရင်အကျိုးပေးတတ်တယ်ဥပမာမြတ်စွာဘုရားခန္ဓာတဲ့ယောဂါတို့လို့ ရှင်မဘုဂရံကိုရမြတ်ကြီးတခိုးတွေခိုးသားတွေရိုက်တခံရတဲ့ကံမျိုးတို့လို့ဒါမှီလိုက်တော့အကျိုးပေးတယ်အဲဒီသဘောတော့ရှိပါနောက်ကရှင်ပြရှင်ပြစာအုပ်ထဲမှာဝိသုဒ္ဓိမဲ့စာမျက်နှာဘလောက်နောက်ပြအထကရာဘလောက်ဆိုတာဘယ်စာအုပ်တွေလည်းမသိဘူးဗျာတပည့်တော်တို့နာမည်လေးသိကြပါလားဗျာနာမည်ဒါပေမဲ့အဲ့ဒါပါဠိလိုလားဘာလားလည်းမသိဘူးဘာလို့လည်းမသိဘူးဘုန်းကြီးဝတ်တော့ဘုန်းကြီးဝတ်တော့ဘုန်းကြီးဝတ်တော့တေချာတင်မတာနားလည်းမယ် ဟိုမှာဝိသောတိမဲ့ဝိသောတိမဲ့ဆိုတာဘယ်လိုခါလဲကိုကမသိတော့ဘယ်နဲ့လုံးပြောမလဲနောက်တစ်ခုအရှင်ဗျာတပည့်တော်တို့နောက်တစ်ခုရှိပါသေးတယ်ဗျာအဲ့ဒီတကယ်လို့ဒီသာသနာကျိုးတွေဝင်ပြီးလောက်ကြတဲ့အခါကြလို့ရှိရင်တခါတလေကြတော့ဟိုမျိုးစုံရှိတာပေါ့နော်မွေးမြူလွယ်သူရှိတယ်မွေးမြူကခက်တဲ့လူတွေရှိပါတယ်အဲ့တော့မွေးမြူကခက်တဲ့လူတွေနဲ့အလုပ်လုပ်ရတဲ့ခါကြတော့တပည့်တော်တို့မှာစိတ်ချမ်းသာခြင်းစိတ်ဆိုးခြင်းအဲ့ဒါတွေရှိတယ်ဗျာ ဒီနေရာမှာဝက်ဝင်လေးပေါ်တယ်ပြောတယ်နော်ဝက်ဝက်ဝင်ရေလေးခြုံထားဝက်ဝင်ရေခြုံထားဒါမှမရဘူးဆိုရင်ဆင်းရဲဖြစ်ဖြစ်ခြုံထားဒါပေမဲ့ရှင်ပြပြောတဲ့အတိုင်းပဲတပည့်တော်ဟိုတနေ့ကလက်ဥပမာလိုပဲတပည့်တော်တို့အကုန်လုံးသွင်းထားတာပဲဗျာအကုန်လုံးသွင်းထားလို့ပြန်ရင်လေဒီအလုပ်ကမလုပ်ဖြစ်တော့ဘူးမဟုတ်ဘူးဒီကကြီးခုနကလောမဟန္တစရိယပဲဘုရားအလောင်းဥပက္ခပါရမှာထားနေရတယ်ဒါခဏကြီးရှိအောင်တက်တက်လက်ကျင့်ရတယ်မလက်ကျင့်လို့မရဘူး ဥပက္ခအရာမှာစိတ်ကိုညင်အောင်ထားပေးရတယ်။ဘုန်းကြီးတို့လည်းတွေ့တာပေါ့ဒကာကြီးဘုန်းကြီးကမဖောက်မှဆိုလို့ရှိရင်ပိဋက900 800ကနှစ်စဉ်ရှိနေတာ။ခုလိုနေရာတွေကြလို့ရှိရင်ကျောင်းပရက်ဒီမှာပရိသတ်1800လောက်ထိရှိတာ။အဲ့ဒါတွေကိုကျောင်းကကြွေးထားရတာ။သဘောပြောပါတယ်နော်။ဘလောက်ခက်ခဲမယ်ဆိုတာကြည့်ဒကာကြီးကအမျိုးသမီးတွေနဲ့ပေါင်းဖုံးနေတော့သိမှာပဲအမျိုးသမီးပါဇက်ကဘယ်လိုဆိုတာ။ဝါအောင်လဲစားသေးတယ်ပြောချင်တာလည်းပြောတော့တယ်။ ကြောင့်မဝေယဝိဇ္ဇလုပ်ဖို့ကြတော့ तू ကမလုပ်ချင်မြဘူးခက်ဖို့ကဘလောက်အထိဆိုးလဲဆိုလို့ရှိရင်ဘုန်းကြီးခဏခဏဆင်းပြောတယ်မဟုတ်ဘူးတိလရှင်ဆိုတာကမိမိတဲ့ပုံပြီးတိလရှိပါတယ်ကိုကလာပြီးတရားအထုတ်တယ်တိလရှင်တွေကမိမိခြေသွဘုံကိုတပြည့်စီလှည့်ပေးရတယ်ခြေသွဘုံဝတ်တွေကိုလျှော်ပေးရတယ်ဒါမတော်ဘူးဒီလိုမိမိတဲ့တိလရှိတဲ့ပုဂ္ဂိုလ်တွေကမိမိရဲ့ဝေယဝိဇ္ဇကိုလုပ်ပေးနေရတယ်ဆိုရင်ဒါက မြင့်မြတ်တဲ့ပုဂ္ဂိုလ်ကိုနှိမ့်ချတာနဲ့တူတော့မိမိတန္တရာခီးမှာနှိမ့်ကြဖို့အကြောင်းကြီးဖြစ်တယ်ဆိုတာကိုသဘောပေါက်အောင်တော်ပြောယူရတယ်ပြောယူတော့မှအဲ့ဒါဒီဓမ္မယုံအတက်ဆင်းမှရှိတဲ့ဝိုကလေးတွေခြေတော်ဘုံလေးတွေသူတို့တန်ရှင်းလုပ်ပေးတယ်ဒါပေမဲ့အဲ့ရှေ့ဆန်းရှေ့နှမ်းမှာကဲ့ရဲ့စမ်းကြောင်းရှိတယ်စမ်းကြောင်းနဲ့မှညစ်ပတ်နေတယ်အဲ့ဒါတခါဘယ်လူမှတခါဆင်းပြီးတော့တန်ရှင်းမလုပ်တစ်နှစ်လုံးလုံးဘုန်းကြီးကြည်ဆန်းရှိတယ်တစ်နှစ်လုံးလုံးဘယ်လူမှမလုပ်ကြဘူးဘုန်းကြီးလည်းအကုန်လုံးမတတ်နိုင်ဘူးမတတ်နိုင်တော့ဘာလုပ်ရလဲ ဥပက္ခဟုတ်တယ်ဒါစိတ်ကဒါကုသိုလ်လိုချင်တယ်ဆိုရင်ဒီစိတ်ကိုမွေးရတယ်အဲ့ဒီဥစ္စာခန္ဓာရင်ရှိအောင်တတ်တတ်လေ့ကျင့်ခုနကဘုရားအလုံးကြည့်ဒီရွာမှာညှင်းမနှိမ့်မဆိုင်လည်းမဲ့လူမရှိဘူးဆိုရင်မနေတော့ဘူးတခြားရွာပြောင်းလိုက်တယ်ညှင်းမနှိမ့်ဆိုင်လည်းမဲ့ရှိရင်အဲ့ဒီမှာကြာကြာကြီးကိုနေတယ်ကြာကြာကြီးနေပြီးတော့မိမိစိတ်ဓာတ်ကိုအလဲကောင်းဥပက္ခမှာငြိမ်းနေအောင်ကိုထိန်းထားတယ်ဘလောက်ကောင်းလဲအော်ဒါကုသိုလ်ရဖို့အခွင့်အရေးယူရတာဒီနေရာမှာကိုကအခွင့်အရေးယူတတ်ကြမယ်ဆိုရင် ကုသိုလ်တရားတွေကြီးပဲ အဲကုသိုလ်ကမယူထိုက်ရင်တော့မရပါဘူးလက်တင်ခြေတင်ရှိတယ်ဘာလို့ဖို့လဲကောင်းမှုကုသိုလ်ပြုဖို့ပဲဒါပေမဲ့ကောင်းမှုကုသိုလ်ပြုဖို့မဟုတ်ဘူးသားများလှုပ်ကြွဖို့ဆိုတော့ဒီဥစ္စာကကုသိုလ်ရဖို့အတော်လေးခက်သွားတယ်သားများလှုပ်ကြွတာကုသိုလ်မရဘူးဘုန်းကြီးမဆိုးလို့ဘူးနော်သို့တော့ခုလိုစုပေါင်းပြီးနေထိုင်တဲ့နေရာလေးတွေမှာကုသိုလ်ဆိုတာယူတတ်လို့ရှိရင်ရပါတယ်မယူတတ်ရင်လည်းမရဘူးဥပမာကိုကဒီမှာလာတရားနာတယ်ဟောဗာလဲဟော ဒီဒီဒီဒီရေပလင်းနေတောက်ပြီးဒီခေါင်းမှာပဲပြစ်ချပါခဲ့ဘယ်နဲ့တော့ဒါပေမဲ့ဥပ္ပခါထားနိုင်အဲ့ဒါကိုလိုက်သိရတယ်ဒါမျိုးကိုကုသိုလ်ရအောင်ယူရတယ်သို့တော့ထားတာမကောင်းဘူးဘာဖြစ်လို့သူစိတ်ထားကိုကိုကနားလည်သွားပြီဟောဒီပုဂ္ဂိုလ်ကစိတ်ထားမဖြူစင်ဘူးဆိုတာကိုဘေးကအကဲခတ်လို့ရတယ်ဒီစိတ်ထားမဖြူစင်တဲ့ပုဂ္ဂိုလ်ကသူမကောင်းတဲ့အကျိုးသူရတော့မယ်ဒါကြောင့် ခုလိုနေရာလေးတွေမှာမိမိတို့တန်ရှင်းရေးတွေဘာတွေဆိုတာကဝိုင်းပြီးဆောင်ရွက်ကြမှာဖြစ်မှာဒကာကြီးအိမ်လည်းမဟုတ်ဘူးဒကမကြီးအိမ်လည်းမဟုတ်ဘူးဘလူအိမ်မှမဟုတ်ဘူးအားလုံးကလာပြီးတရားနာတဲ့တရားနာတဲ့ပုဂ္ဂိုလ်အားလုံးကတို့တောင်းမတို့ဆောင်ရွက်မယ်ဒီလိုစိတ်ထားရှိရင်ကုသိုလ်တရားကဖြစ်ပါအဲ့ဒီလိုစိတ်ထားမရှိဘဲနဲ့အမိုက်တရိုက်လည်းပြစ်ထားပကြတာပဲပလင်းတွေလည်းပြစ်ထားပကြတာပဲလှုပ်ချင်တာလှုပ်ခဲ့ပြီးထားပြန်သွားတယ်လှည့်လည်းမကြည့်ဘူးဆိုရင်တော့ဒါကုသိုလ်ကမယူတတ်တဲ့သဘောဖြစ်နေတယ် ဒါကြောင့်နေရာတကာမှာကုသိုလ်ယူတတ်ရင်လည်းကုသိုလ်တွေကအများကြီးရပါတယ်နော်အဲဒီတော့ဝေယဝိစ္စလုပ်တဲ့အခါမှာလည်းဣတမေပုံညာနိဗ္ဗာန်တပစ္စယဟောတုလုပ်ပါနိဗ္ဗာန်ကိုအထောက်ပံ့ပေးနိုင်ပါတယ်ဒီလိုဝေယဝိစ္စကုသိုလ်တွေရတယ်နော်ဒီကကုသိုလ်လည်းစကားပြောဖြစ်ပါတယ်ဗျာပြောပြတော့ဆရာတော်အကြောင်းပေါင်းများစွာဟိုထူထောင်လာခဲ့တယ်ပေါ့နော်ဆရာတော်မှလည်းတုတ်တန်ကြီးအများကြီးရှိပါတယ်လို့ပြော အဲ့ဒါအဲ့ပဲတုတ်တန်နေအများကြီးတော့ဆရာတော့ကအတွေ့အကြုံကပို့ပြီးတော့ဒီမှာသာသနာပြုတဲ့လူတွေအတွက်ကဘာတွေရှိတယ်ဆိုတော့ဩဝါဒခန္တီပါရမီပဲတကယ်ခန္တီအဲ့ခုနကဒါကြောင့်ဒီလောမဟန္တစရိယာကိုဘုန်းကြီးဒီထက်မှထည့်ထားတာပဲခန္တီပါရမီကသိအရေးကြီးတယ်ခန္တီပါရမီမရှိလို့ဒေါသတွေဖြစ်နေတော့ဒီဒေါသကြောင့်ရောက်လျောက်ပေါ်မှာမိမိကဒေါသကြီးတဲ့ပုဂ္ဂိုလ်ဖြစ်မဲ့ရုပ်ရုပ်အစင်းမလှတဲ့ပုဂ္ဂိုလ်လည်းဖြစ်မယ်ရုပ်လှတာက ကောင်းတယ်လို့ဘုန်းကြီးတော့မဆိုလိုပါဘူးသို့တော့ တကယ်ကြီးလူယိုသေးကြီးလေးစားဖို့လူချင်းချင်းချစ်ခင်မြတ်လို့ဖို့ဆိုတာကဥပရိသမ္ပတ္တိနဲ့ပြည့်စုံမှာကျိုးနေတယ်ကန်းနေတယ်ပဲ့နေတယ်ရွက်နေတယ်အဲ့လိုပုဂ္ဂိုလ်ဘလူမှသိအေးမဆိုင်ပါဘူးဥပရိသမ္ပတ္တိနဲ့ပြည့်စုံနေတဲ့အချိန်ခါမှာမိမိကစိတဲ့ဥစ္စာလဲပေါ်များရင်ဘာဖြစ်လဲခုနဝန္တေပတ္တန္တိစနာဂုံရှိတဲ့လူတွေကိုပြည့်တဲ့မှာထိုင်နေဂုံရှိတဲ့လူကိုပဲလူတွေကမြင်တယ်ဟောဂုံမရှိတဲ့ငပွဲကြတော့ဘလူမှလှက်တောင်မကြည့်ဘူးဘာဖြစ်လို့လှက်မကြည့်တဲ့ကံကိုသူကထူထောင်ထားတာဟိုတစ်ဖက်ကပုဂ္ဂိုလ်ကသူက လှည့်ကြည့်နိုင်တဲ့ကံကိုသူကထထောင်ထားခဲ့တယ်ခုနကပြောသလိုပေါ့မာလိကမိဘတို့လို့နော်တစ်ဖက်ကဒေါသလည်းမကြည့်ဘူးတစ်ဖက်ကလည်းခုနကဒါနအမျိုးမျိုးပြုခဲ့တယ်တစ်ဖက်ကလည်းသူတို့ဘာတွေရဲ့မြင့်မြတ်နေတဲ့ဂုံသိစိစဉ်ကိုညူစုစောင်းမြုံတဲ့စိတ်ကနည်းနည်းမှမရှိခဲ့ဘူးဒီလိုကံတွေကိုထူထောင်ခဲ့လို့ရှိရင်ဖြစ်လျာဘောမှာမိမိကရုပ်ဆင်းလှမယ်ချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်ဖြစ်မယ်မိမိကိုဝမ်းဝမ်းလဲပြီးတော့ပြည့်စုံမဲ့ဆောင်းရှောင်းမဲ့ပုဂ္ဂိုလ်တွေအချမ်းရည်အများကြီးရှိတယ် တော့အချမ်းရများအောင်ကလည်းမိမိထူထောင်ရတာပဲအချမ်းရနည်းအောင်လည်းမိမိထူထောင်ရတာပဲသို့တော့ကောင်းတယ်လို့ဘုန်းကြီးမဆိုလိုဘူးเนาะဒါပေမဲ့ဖြစ်ချင်တဲ့ဆိုရင်ဒီလုပ်ငန်းတွေကိုဘုရားရှင်ကနှိပေးနေတာပါတစ်ဖက်ကလည်းအတိတော်ပေးထားပါတယ်မစင်ဟူသည်မြသည်နိငယ်ပဲဖြစ်ခြင်းဖြစ်ပါစေရွှန်ရှာဆက်စုပ်ပွဲသဘောသာဧကန်ရှိသလိုဘဝဟူသည်မြသည်အနိငယ်ပဲဖြစ်ခြင်းဖြစ်ပါစေမိသည့်ဘဝကိုမြတ်ငါပြန်မချီးမွမ်းပါဘူးဆိုတဲ့အတိအကျတတိပေးထားပါတယ်နော်ဒါကြောင့် အကောင်းဆုံးကတော့နိဗ္ဗာန်ကိုရည်ရွယ်ပြီးတော့ကိုစွန့်နိုင်တဲ့လောက်ဝိယဝိစာတိကလှုပ်သွားကြတာပုံကောက်ပါတယ်နော်ဟုတ်တယ်ပါရှင်ဗျာကိုကိုကိုကိုတိုင်းဟိုဟာကြင်ကြံနာတဲ့အဲ့လိုဝေယဝိသလုပ်တာတဲ့ကိုယ့်အကိုအိမ်မှာစာဖတ်တရားကျင့်တာကဘယ်ဟာပိုပြီးကောင်းပါလဲခင်ဗျာခုနကအကောင်းဆုံးကတော့ခေါင်းမှာမီးလောင်နေတဲ့ပုဂ္ဂိုလ်ကခေါင်းလောင်တဲ့မီးတော့မငိမ့်တဲ့အောင်အဲ့တက္ကရာဒိဋ္ဌိငရဲမီးငိမ့်အောင်သာအရင်ကြိုးစားပါဆိုပြီးဘုရားကတိုက်တွန်းထားတယ် တိုက်တွန်းထားတာနိမလမကိုကတက္ကဒိဋ္ဌိငြိမ်းပြီးငြိမ်းအောင်ဒီယုတ်ဒီနန်းဒီဟုတ်တိုင်းမှသာသိအောင်ကြိုးစားတဲ့အကြောင်းတရားတွေကိုဟုတ်တိုင်းမှသာသိအောင်ကြိုးစားတယ်အကြောင်းတရားတွေတကွဒီယုတ်နန်းတွေကိုအနိစ္စတကွအနတ္တလက္ခဏာတွေသုံးတန်တင်ပြီးတော့တူညီကြီးရှုတယ်ဒီလိုဆိုရင်တော့ဒါဘယ်မှာရှုရှုကောင်းပါတယ်အိမ်မှာရှုလည်းကောင်းတယ်ကျောင်းမှာရှုလည်းကောင်းတယ်ရိတ်သားသွားရှုလည်းကောင်းပါတယ်အဲဒီလိုမရှုတတ်ဘူးဆိုရင်တော့ရှုတတ်အောင်ဆရာသမားတွေထံမှာချင့်ကပ်ပြီးတော့လေ့လာတာကကောင်းပါတယ်နော် ဗျာဒီအမေရိကန်မှာသူတို့ horse spice ခေါ်တဲ့ဒေဂာနီးလူတွေကိုဒေဂာနီးလူတွေကိုသူတို့ဟိုဟာပေါ့နော်ဟိုလုပ်တဲ့ဘယ်လိုခေါ်မလဲမသိ service ပေးတဲ့လုပ်ငန်းတစ်ခုရှိပါတယ်ဗျာဒီပြည်တော်တို့ဗုဒ္ဓဘာသာမှာဘာဖြစ်လို့မရှိလဲဗျာမရှိခြင်းလို့မရှိတော့ဘူးရှိအောင်မှမလုပ်ကြတာပဲတော်တော်ဒီဥစ္စာကဒီလိုပဲအဲ့ဒီဟာကတော့စိတ်မချတဲ့လုပ်ငန်းပါတခါကြီးတွေသေးတဲ့လူတွေမြင်မှုကြပါလိမ့်မယ်တချို့သတိမရှိတော့ဘူး သူသတိမရှိတဲ့ပုဂ္ဂိုလ်ကိုအဲ့ service သွားပေးနေလဲအကြောင်းသိပြီဘာမှမထူပါဘူးဒီတော့ကိုယ့်ရဲ့မိကိုအားထားရကိုကိုယ်ကရင်စူးစမ်းရမှာဖြစ်တယ်မသေးခင်မှာစူးစမ်းမှဒီကနေ့ကျမှသူများရဲ့လာပြီး service လောက်တာလေးကိုမျှော်ပြီးတော့သင်မဲတော့မကြမ်းနဲ့ကိုကမေ့မျောနေသူလောက်တာဘာမှမသိတော့ဘူးဟုတ်တယ်မလားအဲ့ဒါကြောင့်ကိုကိုကိုကိုကိုအာကိုထိတ်တဲ့တရားတစ်ခုရအောင်မသေးခင်မှာစူးစမ်းပါဒါအကောင်းဆုံးပဲနော် ဒီမှာရှင်ဘုရားဒီတပည့်တော်တကယ်ချင်းအခုတပည့်တော်ကျွန်တော်သင်တန်းလုပ်ခဲ့တဲ့အတွက်ကြောင့်မို့လာလာပြီးမေးကြပါတယ်ရှင်ဘုရားနဲ့ဒီမှာတရားထိုင်ကျင်ကြပါတယ်လို့ပြောကြပါတယ်အဲ့တော့ရှင်ဘုရားဘယ်တော်များတပည့်တော်တို့နဲ့အတူသင်ကြားပြသပြီးဒီတကယ်ဘာဝနာကျင့်တဲ့အကျင့်တစ်ခုသင်တန်းတစ်ခုဘယ်တော်များလုပ်ပြီးနိုင်မလဲဒီဆိုအားလုံးကတော့တောင်းဆိုနေကြပါတယ်ခင်ဗျာ ဟုတ်ကဲ့လားအလုံးတောင်းဆုံးဟုတ်လည်းမျိုးထောင်ကြဟိုကလက်ထောင်ပြီးတာပဲဘယ်နှယောက်တက်ဆရာတော့ဟိုမှာကိုရိုနီနဲ့ကိုရိုနီနဲ့တိုင်ပင်ပြီးတော့နေရာရှိမှဖြစ်မှာပဲနေရာမရှိဘယ်နဲ့လုပ်မလဲဒါကတပည့်တော်တို့ကြိုးစားပါမယ်ဗျာဟိုမှာကိုရိုနီနဲ့တိုင်ပင်တော့ကဲဗမေးကြအောင်မလဲ အင်းအင်းဆက်ဘာဖြစ်လို့ရှင်းဘဝတည်းဖြစ်နေရတာလဲဘုရားကနိဗ္ဗာန်သွားမှပြောနေတာဘာဖြစ်လို့ဒီရှင်းဘဝတည်းဖြစ်နေရတာဘယ်လို သူကဒီလိုရှိပါတယ်ဘုန်းကြီးတို့ဝိပဿနာဉာဏ်နဲ့တွေ့တာကတော့များသောအားဖြင့်ကျင်းသေးတာများပါတယ်ကျင်းသေးတယ်ဆိုတာကသူကဝိပဿနာဉာဏ်ကဒီဘဝမှာသူကအောင်မြင်နေပြီအောင်မြင်နေအောင်မြင်မြင်ဝိပဿနာဉာဏ်တွေကို ရှုနိုင်တဲ့ပုဂ္ဂိုလ်ကဒီဘဝမှာအကယ်၍မြန်ဆိုကြပါစို့သောတာပန်မဖြစ်ခဲ့ဘူးသို့မဟုတ်တဂရကမဖြစ်ခဲ့ဘူးသို့မဟုတ်အနာကမဖြစ်ခဲ့ဘူးတန္တရာကြီးကဆက်ရမယ်ဆိုရင်မိမိကဇန်တွေကိုတည်တည်တဲ့အောင် မလျော့ကြအောင်ထိနေရင်ဗြဟ္မပြီကိုတော့ရောက်ပါတယ်ရောက်ခဲ့လို့ရှိရင်အဲ့ဒီဗြဟ္မပြီမှာဒီမသေးခင်မှာဒီဘဝမှာမိမိကဒီယုတ်တရားနံတရားရဲ့အနိစ္စဒုက္ခအနတ္တသဘောကိုသိချာရှုပြီးတော့မှဘဝကိုအဆုံးသတ်နိုင်တဲ့ပုဂ္ဂိုလ်ဖြစ်လို့ဇံကိုလည်းဒီဇံဏတရားတွေကိုလည်းဝိပဿနာရှုနိုင်တယ်ဆိုရင်ဇံကလည်းခိုင်းနေမယ်ဆိုရင်တော့ပြမပြင်းရောက်တဲ့အခါမှာဒီဝိပဿနာရှုခဲ့မှုတဲ့ဒီအာယုန်တွေကိုပြန်ရှုလိုက်လွယ်လွယ်ကူကူနဲ့ရပါတယ် လွယ်ကူနဲ့ရတဲ့ပုဂ္ဂိုလ်ကထို့ပြမပြီးမှာပဲသောတာပန်တဂရကအနာဂတ်စသည်ဖြစ်နိုင်ပါတယ်။သို့တော့ပိုပြီးသိမ့်ကျိမ့်သေးတာကတော့ဒီဘက်မှာသောတာပန်ဖြစ်သွားပြီ။သောတာပန်ဖြစ်တဲ့ပုဂ္ဂိုလ်ကဒီဇံကိုမလျော့ကြအောင်ထိထားနိုင်လို့သေတိတေဂဏိကလာမှာဒီဇံကိုဝင်စားပြီးဘဝကိုအဆုံးသတ်ခဲ့ရင်တော့ပြမပြီးရောက်မယ်။ရောက်ခဲ့ရင်ထို့ပြမပြီးမှာအဲ့ဒီပုဂ္ဂိုလ်ကနေဒီလူပြည်နတ်ပြည်ကိုဘယ်တော့မှပြန်မဆင်းတော့ဘူး။ဒီငမူးနဲ့ဘယ်တော့မှမတွေ့တော့ဘူး။ငမူးနဲ့မတွေ့ရတဲ့ဘဝကိုရောက်သွားမယ် အဲ့ဒီခါမှာအဲ့ဒီပြမပြကနေဆက်ပြီးတော့ရုပ်တည်နာနေကိုအနိစ္စဒုက္ခအနတ္တဆက်ပြီးရှုရင်ခုနဘဝအတွင်းပေါ့တခုသောဘဝမှာပါရမီတွေကရင့်ကျက်ပြီးတော့ယဟန္တာအဖြစ်နဲ့ပြိဋိဘံစာမှာဖြစ်ပါတယ်ဥပမာဥပကကြီးတို့ကြာကြာနာချလိုက်တော့ဒီဘဝမှာသူကအနာဂံဖြစ်သွားတယ်အနာဂံဖြစ်နေသူကကွယ်လွန်သွားလိုက်တဲ့ကအဝိဟာဘုံရောက်တော့ရောက်ထတဲ့ချက်ချင်းဝိပဿနာဆက်ရှုလိုက်တာယဟန္တာဖြစ်ပြီးချက်ချင်းပြိဋိဘံစံသွားတယ်သို့တော့ တချို့ပုဂ္ဂိုလ်တွေကြတော့သန္တရာရှည်ကျင်ကြတယ်ဥမသဟံပတိပြမသူ့ကြည့်လိုက်တော့ကသဗ္ဗဘုရားရှင်လက်ထက်ကယဟန်တော်တစ်ပါးပဲတဟကအမည်ရှိတဲ့ယဟန်တော်တစ်ပါးပဲအနာဂါမိမညာဘုံညာအထိသူကရောက်အောင်အထုတ်ခဲ့တယ်ဒါပေမဲ့သူကပရမဇံဘုံကိုရွေးချယ်လိုက်တဲ့အတွက်ပရမဇံဘုံမဟာပြမဘုံမှာတော့ပြီးပြမကြီးဖြစ်တယ်ဒီနေ့အထိသူကရှိနေပါသေးတယ်နော်ဘုရားရှင်ကိုလာပြီးတရားဥဟောဖို့ရန်တောင်းပန်တယ် ဂတိကာရဩဒိန်တယ်တို့ကြတော့ဟောကတ္တဗဘုရားရှင်ရဲ့တပိပဲအလားတူပဲအနာဂံပဲသူကတော့အဂဏိတဘုံကိုရွတ်ချယ်တယ်အဂဏိတဘုံမှာသူကရှိပြီးအဲ့ဒီကနေပြိဋိဘံဆံမှာဖြစ်ပါတယ်ဒါကြောင့်မိမိဘက်ကကျင့်သေးတဲ့တရားတစ်ခုပါသွားရင်တော့ရမယ်ကျင့်သေးတဲ့တရားမရှိဘူးဝိပဿနာလည်းဒီမှာမရှိဘူးဇန်လောက်ပဲရပြီးပြမပြီးရောက်သွားတယ်အဲ့ဒါကတော့မသိကြဘူးမသိကြဘူးဆိုတော့ကဒီနေ့ဒီလူပြေကိုပြန်ရောက်နိုင်တဲ့သဘောရှိတယ် အဲ့လိုအတင်းသူတင်းသားလေးတွေစုပြီးဟိုဝါသနာပါတဲ့လူတွေနေထိုင်မကောင်းတဲ့ဟိုလူတွေကိုအိမ်ကြီးသွားပြီးတော့ဟိုဘောလေးနေထိုင်မကောင်းတဲ့ခါကျရင်ပုစင်တုံးတူလိုဟာမျိုးပေါ့လေတပိတော့ရွတ်ချင်တဲ့ဆန္ဒရှိပါတယ်ဖေ။တပိတော့ထန်ကနိုင်ကြကြနေစနစ်မှန်မှန်နဲ့ဘလို့များရွတ်တင်ပါတယ်လဲလို့တပိတော့ပရေကြီးဆက်တတုတ်ကိုဖတ်ကြည့်တဲ့အခါမှာပုစင်တုတ်ဆက်တတုတ်ထဲမှာပါရာရဲ့ ပထမကိဏနာတုတ်ဒုတိယကိဏနာတုတ်တတိယကိဏနာတုတ်ပြီးဆိုပြီးတော့ခါရဲရှိရောအဲ့တော့ဘယ်ဟာကိုတပည့်တော်တို့ရွတ်တင်မှာတယ်ဗျာနှစ်ခုလုံးကောင်းပါတယ်နော်ပထမကိလနာတုတ်လည်းကောင်းတယ်ဒုတိယကိလနာတုတ်လည်းကောင်းတယ်ဒါပြင်လည်းဘုန်းကြီးရွတ်နေကြကတော့တတိယကိလနာတုတ်ဖြစ်မဲ့စုံတရှင်စုံတမထေကနေမြတ်စွာဘုရားကိုရွတ်ပြတဲ့တုတ်တန်အဲ့ဒီတုတ်တန်လည်းကောင်းပါတယ်ဟိုပြေကြီးမှလာတဲ့တုတ်တန်လည်းကောင်းပါတယ်တပည့်တော်ကအခုလိုတပည့်တော်လေးများနှစ်ယောက်ကတခုဟောလေကုဖတ်ကိုပေါ့ ဒီအသင်းမှာမဖြန့်ပွားခင်ပေါ့လေကို့ဖတ်ကိုလေးများနဲ့တိုင်ပင်ပြီးတော့တငယ်ချင်းညီမကောင်းတဲ့တငယ်ချင်းတွေတွေ့ရွတ်ပါတယ်ဗျာရွတ်တဲ့အခါမှာဟိုနေ့ကိုမေးပြီးတော့ပေါ့လေသူတို့မွေးရမွေးနေမှာတပြီးတော့စူးစမ်းပြီးတော့ရွတ်ပေးတယ်ဟိုပေါ့နေမကောင်းတဲ့လူတွေကိုလည်းအကြောင်းကြားတယ်ပေါ့လေဒီအချိန်မှာငါတို့ရွတ်ပေးမယ်နေ့အတွက်ကိုအထူးသဖြင့်ကင်ဆာဖြစ်တဲ့လူတွေပါဗျာအဲ့တော့တပြီးတော့ကပထမဘုဆင်တုတ်ကိုရွတ်တယ် ပြီးတော့တတိယဒီလန္ဒတုတ်ကိုဘန်းတွေနေရာမှာနာမည်ထည့်ပြီးရွတ်တာပေါ့ဗျာအဲ့ဒီလိုပဲရွတ်ရမှာဗျာအဲ့ဒီလိုရွတ်လည်းရပါတယ်သူဘန်းတွေအတိုင်းမြတ်စွာဘုရားကိုအာယုံယူပြီးရွတ်တယ်လို့ရွတ်ဖတ်လည်းရပါတယ်ဒါကတော့ကြိုက်တယ်လို့ရွတ်လို့ရပါတယ်နာမည်ထည့်ရွတ်ထည့်ရွတ်လည်းကောင်းပါတယ်ရပါတယ်အဲ့လိုမျိုးရွတ်ပြီးတော့ဒီပြီးတော့အဲ့လိုရွတ်တဲ့အခါမှာတီတီလာယူပါတယ် နောက်ပြီးတော့တမနာစကဝါလီတုဆိုတော့နတ်ဂျမာတွေကိုပင့်ပြီးတော့တက်တည်ထုပြီးတော့ရွတ်တာပိုကောင်းမလားဖေ။ကောင်းပါတယ်ကောင်းပါတယ်။ပြီးတော့ပြီးတော့အမြောက်ဝင်ပါတယ်။ကောင်းတယ်ကောင်းတယ်။အဲ့ဒါတစ်ခုပါဗျာဒါကတော့ပြီးပြီးတော့အဲ့လိုမျိုးအရှင်ဖျားရှက်ပြုတ်ကြရရဲ့ဒီထေရဝါဒပြီးတော့အတင်းကလူတွေပေါ့လေနေထိုင်မကောင်းတဲ့လူရှိရင်အားတဲ့လူတွေကတတ်နိုင်ရင်သွားပြီးတော့ပေါ့လေအိမ်တိုင်းရောက်သွားပြီးတော့ရုပ်ပေးပြီးတော့နေမနာမကျန်းဖြစ်တဲ့လူတွေ state art တက်တန်ပြီးတော့ ဖြစ်လာအောင်လုပ်ဖို့တော့တပည့်တော်တို့ကြံနေရပေါ့လေကောင်းပါတယ်ကောင်းပါတယ်အများအောင်မပြောခင်ကိုဖတ်ကိုပေါ့မိစားရတဲ့တပည့်တော်အရင်လက်ကြည့်တာမိတ်ဆွေတငယ်ချင်း၃ယောက်တောက်တော့လုပ်နေပြီးပါပြီခင်ဗျာကောင်းပါတယ်ကောင်းပါတယ်အော်ရှင်ဖျားရှိရအဲ့လိုပေါ့ထန်ကတိုင်းကြကြဘလူများလို့ဒီမှာဒီမှာဘုန်းကြီးဥက္ကဋ္ဌတိလာတော်ရှိတယ်သူတို့နဲ့တေချာတင်ဟုတ်တယ်မလားဒီမှာရှင်ဖျားကြွလာတော့ဒီပြီးတော့ ဆက်ပြီးတော့ဆရာတော်တို့တွေကတော့အငြင်းတပြည့်တော့လည်းမီးမှာပါဗျာရှင်ဒါနဲ့ကြုံလုံးကြုံကြိုက်ပြီးကောင်းပါတယ်ဆရာရဲ့ဆန္ဒကိုတောင်းတာကောင်းပါတယ်ကောင်းပါတယ်ဒါကတော့နော်အဲ့ဒီခါမှာဖြစ်နေရင်တော့ခုနကတရားတစ်ခုကိုလည်းသူရှုဖို့နည်းနည်းလေးတိုက်တွန်းပေးတာပိုကောင်းတယ်နော်ရှင်ပြအဲ့ဒီမှာကလူနာကဗုဒ္ဓဘာသာဆိုရင်တော့ဘုရားတရားတန်ခါယုံကြည်ကြတာဗျာ ဒါပေမဲ့လူနာကခရစ်ယာန်ဖြစ်နေတဲ့အခါကျရင်ဟောဗျာအဲ့ဒါကတော့တို့ကိုစိတ်ငြိမ်အောင်ထိန်းတဲ့နည်းပဲဆိုပြီးတော့ဒီလိုပဲသင်ပေးရတာပေါ့နော်သူကဘုန်းကြီးမနေ့က forest refuge မှာတရားပြတော့အဖြူပါပဲအဖြူတယောက်သူ့ကိုပြိဿသမုပ္ပါအရှုခိုင်းလိုက်တဲ့အခါမှာဘာတွေ့လဲဆိုတော့သူကကိုရီးယားသို့မဟုတ်တရုတ်ပြည်လို့ဖြစ်လိမ့်မယ်လို့ထင်တယ်တဲ့အဲ့ဒီမှာသူကဘာဖြစ်လဲဆိုတော့ ကပ်ပြီးရလောက်ရတယ်ဘုန်းကြီးကြောင်းတစ်ကြောင်းပါဘုန်းကြီးကမဟာယာနဲ့ဘုန်းကြီးတွေကြောင်းမဟာယာနဲ့ဘုန်းကြီးကြောင်းမှသူကပ်ပြီးရလောက်တော့ရွာတဲ့ကိုတော့တော့ပြီးဆွန့်တယ်ရတယ်တဲပြီးတော့တန်ဃာတွေကိုသူဆွန့်ကပ်ဆွန့်ကပ်ပြီးတဲ့အခါကျတော့သူဘာလုပ်တယ်လဲဆိုတော့အဲဒီဟန်နေနဲ့စူပေါင်းပြီးတော့တရားထိုင်တဲ့အခါမှာသူကနောက်ကနေဝင်ဝင်ပြီးတရားထိုင်တော့အာနာပါနရှုတယ်အနာဘနဲ့ဘယ်လောက်ထိရှုနိုင်လဲလို့မေးတော့သူကစိတ်ငြိမ်တဲ့အဆင့်နိုင်ဝက်လောက်အထိတော့ထိနိုင်တယ်ဒီတဲ့လို့ဘာနမိတ်တွေဘာတွေဘာမှမပေါ်ပါဘူး အဲ့ဒီကံလေးကကိုဒီဘဝမှာသူအကျိုးပေးနေတယ်ဒီတော့အလားတူပဲဟိုတနေ့ဒီမှာတရားဟောတဲ့ကလေးမလေးသူကရိုမန်ကက်သလစ်ပဲပြီးခဲ့တဲ့အတိတ်ဘဝကဒါပေမဲ့လူကကသူ့စိတ်ထဲမှာကအဲ့ဒီဟိုတလောကဘုန်းကြီးပြောသလိုပဲဒီဘုရားဗုဒ္ဓဘာသာပြကန်းလေးကိုဝင်လိုက်တော့အဲ့ဒီမှာဒုက္ခရစရိယာကျင့်နေတဲ့ဘုရားဘုံတော်ရှိတော့ဒီဘုံတော်ကိုကြည့်ပြီးသူစိတ်ကတိတ်ဆွဲဆောင်နေတာ။ဘာလို့ထားလဲဆိုပြီးဒီဘုံတော်ကိုသူကလေ့လာလိုက်တဲ့အခါမှာသံဃာမလွတ်မြောက်ရေး liberation ပေါ့နော် တန်ត្រမလွတ်မြောက်ရေးအတွက်ဒါကျင့်နေတာပဲဆိုတာကို तू ကသိတော့အဲ့ဒီ idea လေးလောက်တော့ तू ရတယ်ဒီပြင်းတော့ तू ဘာမှမသိဘူးဒါပြင်လည်းရိုမန်ကက်သလစ်ဘုရားမှာ तू ကသီလတွေကိုတော်တော်လေးဖြူစင်အောင်စောင့်ထိန်းပါလေဒါကသူ့ရဲ့အခြေခံပဲအဲ့ဒီငှက်ကလေးတွေလှုပ်ခဲ့တဲ့ကံပဲဒါလောက်ပဲ तू ရှိတယ်ဒီပြင်းတခြားကောင်းမှုကုသိုလ်လည်းရှိချင်းရှိမယ်လေဘုန်းကြီးအသေးစိတ်မမေ့ကြည့်ပါဘူးဒီငှက်ကလေးတွေကိုဘေးမဲ့အလှဇီဝိတဌာနအလှလှူလိုက်တဲ့ကံလေးတခုပဲဒီကံလေးက तू အကျိုးပေးတာပဲ तू ကခရိယံဖြစ်ပေမဲ့လို့ဒီ liberation ဆိုတာလောက်ကလေးပဲယုံကြည်မှုရှိတာ ဒါလေးအတွက်ဘုရားကြင့်နေတယ်ဆိုတာလောက်ကိုတော့ तू ကစိတ်ထဲမှာအာယုံထားနိုင်တယ်။ဒါကြောင့် तू ကအကျိုးပိတ်တဲ့သဘောတော့ရှိပါတယ်။ခရိယံဖြစ်ပေမဲ့လို့သူကိုစိတ်ငြိမ်အောင်ဒါလေးရှုပါကောင်းတယ်။ဒါတော့ဘုရားတင်တာပဲတော့မဟုတ်ဘလူတင်တာပဲဒါမပြောနဲ့ပေါ့။ဒီလိုရှုလိုက်ရင်စိတ်ကလေးကအေးချမ်းနေလို့ရှိရင်လည်းခုနကပြရတာချင်းချင်းသာသာသိနိုင်ရဆိုတဲ့အကြောင်းလေးတော့ရှင်းပြလိုက်ရင်ဒီပုံမှာစိတ်ကလေးငြိမ်အောင်သူထားနိုင်ရင်လည်းဒါကုသိုလ်ဖြစ်ပါတယ်။ဒါနဲ့ဒီကုသိုလ်တွေကတော့အာနဲ့ပြောတာပေါ့။ ဘုရားပြောတယ်လို့ပေါ့လေဘုရားဟိုကိုဘဝအတွက်ကိုကိုကြည့်ရမှာတော့မှန်ပါတကယ်လို့ပေါ့လေမိကိုဖားအိုကြီးကိုပြည့်စုံနေရတဲ့တာသမီဆိုရင်ဒီမိကိုဖားအိုကြီးကကိုကိုပဲအားကိုပြီးတော့ကိုတယောက်ကောင်းစားရေးအတွက်ကိုကိုကိုကောင်းစားရေးအတွက်ကိုကအဲ့လိုသွားကြည့်နေမိကိုဖားကိုပြစ်ထားခဲ့လို့ဖြစ်ပါမလားဖြစ်အဲ့ဒါကတော့ဘုန်းကြီးကပြောတဲ့ခတိကာရအိုဒိန်တန်ကြည့်ပေါ့နော်ခတိကာရအိုဒိန်တန်ကမိဘနှစ်ပါးကမျက်စိမမြင်ဖြစ်နေတယ် ဘုရားဘုရားလုံးဇောတိပါဠိလူတနေရာလဲသူကအမတန်ခင်းတယ်ဒါပေမဲ့လို့သူကကတ္တဗဘုရားရှင်ကိုလည်းပြုစုလုပ်ကြွေးနေတယ်ကတ္တဗဘုရားရှင်ကလည်းသူနဲ့အမတန်ရင်းနှီးတော့သူ့ကိုချီးမြှောက်တဲ့အနေနဲ့ကတ္တဗဘုရားရှင်ကလည်းသူ့အိမ်မှာပဲကြွကြွပြီးဆုံးစားတယ်ဒီတော့သူ့လုပ်ငန်းကဘာလုပ်ရလဲဆိုတော့အိုးအိုးဖုတ်တဲ့လုပ်ငန်းဒီတော့အိုးဖုတ်တဲ့လုပ်ငန်းကိုသူကတစ်ဖက်ကပြုလုပ်တော့ရှွန့်သွားခွာရတယ်အိုးတွေကြက်အောင်မိဖုတ်ရတယ်မိဘနှစ်ပါးနဲ့ဘုရားရှင်အတွက်ဆွန့်ချရတယ် အဲ့ဒီလုပ်တွေကနေ့စဉ်သူ့မှာဖြစ်နေတယ်ဒါပေမဲ့လို့သူကကြိုးကြအားတဲ့အချိန်လေးမှာသူကတ္တဗဘုရားရှင်ထံတရားနာပြီးတရားတွေတရားအထုတ်ပါတယ်အနာဂမိမညာပူညာအထိစိုက်တယ်စိုက်လိုက်တဲ့အချိန်ကကျတော့ဒီနေ့မှဒီမိမိရရှိထားတဲ့အနာဂမိမညာပူညာနိဗ္ဗာန်ကိုသေချာချာသဘောပေါက်တဲ့အတွက်မိမိမိတ်ဆွေဖြစ်တဲ့ဇောတိဘာလလူလင်ကိုတအားခေါ်တာပဲခေါ်ပြီးတဲ့ဇောတိဘာလလူလင်ကသူတို့ကပုံနာမျိုးသူတို့ပုံနာမျိုးကကတ္တဗဘုရားရှင်ပုံနာမျိုးတဲ့ သူတို့ကအဆင့်မြင့်နေတယ်လို့ဒီလိုမမနာကကြီးနေတာအဲ့ဒီဂရုံးတွေကိုဥပီဂရုံးတွေလူရုပ်တွေလို့ဒီလိုထင်တာဒါကသူတို့အမျိုးအနွယ်ကသင်ပေးလိုက်တာအဲ့ဒီလိုဖြစ်နေတဲ့ခါကျတော့ကတ္တဗဘုရားကိုဖုဖို့ဆိုတဲ့စိတ်ထားမရှိဘူးနောက်ဆုံးတော့ဇောနိဗ္ဗာလလူလင်ကိုရင်းနှီးနေတော့ဘုရားအဲ့ဒီဂတိကာရဩဒိနကဂရောင်းကြိုက်ကိုအတင်းဆွဲပြီးတော့ဘုရားရှင်ခေါ်သွားတာခေါ်သွားပြီးတဲ့အခါကျတော့အိမ်မှာတရားနာခိုင်းတော့ကတ္တဗဘုရားရှင်ကသူ့ကိုတရားဟောပေးပါတယ် သင်ဟာတပညာနဲ့ဉာဏ်ရမယ့်ပုဂ္ဂိုလ်တယောက်ဖြစ်ပြီးဘာကြောင့်ဒီလောက်တော့မိမိရောရောနေရတယ်စသည်ဖြင့်ဟောပြလိုက်တော့အဲ့ဒီမှာသူတရားတရားတွေဖြစ်ပြီးသံဃာဘုံဝင်ရောက်ရှင်ဟန်ပြုတယ်မပြုတ်ခင်မှာသူကဂရိကာရပြောတယ်ကဲမင်းဒီလောက်တော့တရားသူတရားမြတ်တွေသိနေပြီးတော့ဘာဖြစ်လို့မင်းကသံဃာဘုံဝင်ရောက်ပြီးရှင်ဟန်မပြုတ်ရတဲ့ဩမင်းသိတဲ့အတိုင်းပဲငါမှမျက်မမြင်မိဘနှစ်ပါးရှိနေတယ်ဒီနှစ်ပါးကငါမှပြုစုလုပ်ခြင်းမှုမရှိခင်ဘယ်လိုပြုစုလုပ်ခြင်းမလဲ ဒါကြောင့်ဒီမျက်မမြင်မိဘနှစ်ပါးကိုငါပြုစုလုံကျွေးနေရတဲ့အတွက်ကြောင့်ငါသန္တရာဘဝကိုရောက်ပြီးရှင်မပြုနိုင်ခြင်းဖြစ်တယ်ဆိုပြီးဒီလိုပြန်ပြောတယ်အဲ့ဒီထုံးလို့ပေါ့နော်မိဘဘဝဆိုတာကတော့မိမိတို့တန်ဖိုးတရားရှိပါတယ်ပြုစုရမယ်ဒါပြင်လည်းတစ်ဖက်ကလည်းကိုနိုင်တဲ့တရားအထုတ်ပေါ့ဟုတ်တယ်မလားကျောင်းကံဖျားသွားမှရလို့တော့မဟုတ်ပါဘူးဒါအိမ်မှာလည်းအထုတ်လို့ရနိုင်ပါတယ်နောက်ထီတို့ဘာလို့မရှိတော့ကကျွတ်တော့ဝင်သွားတဲ့ပုံကိုယ်ကြီးကြည့်လိုက်ရင် ကျောင်းကိုလည်းမသွားဘူးတော့မဟုတ်ဘူးနေ့ခါသွားခြင်းသွားတယ်ညခါသွားခြင်းသွားတယ်အမျိုးသမီးတွေကနေ့ခါသွားတယ်အမျိုးသားကညခါသွားတယ်အိမ်မှာလည်းတို့ပြန်အထောက်ကြတာပါဒါကြောင့်ဖြစ်နိုင်ပါတယ်နော်မိဘဘဝတို့ပြစ်ထားတော့မကောင်းလာဘူးပေါ့ဟုတ်တယ်တောင်းဝတရားရှိတယ်နော်ဟုတ်ပြောလို့ရပါသေးလားဗျာတပည့်တော်တွေ့ကြုံတူဘာသာကြားဆိုတဲ့ပတ်သက်လို့တပည့်တော် ကားလျော်တော့တက်ဆီမောင်းနေတာ။ဟုတ်တော့ဒီဆေးရုံတစ်ခုကနေဆေးရုံတစ်ခုကိုပြောင်းနေဂျပန်မတယောက်ရှိတယ်ဗျာ။အဲ့တော့ तू ကဘာဖြစ်နေလဲဆိုတော့ तू စိတ်တွေပူပြီးတော့ဟိုမိဖို့ကြောင့်မှချော်လဲတယ်လို့ပြောတယ်။ချော်လဲပြီးတော့ तू ကဘယ်လိုဖြစ်သွားလဲဆိုတော့ခေါင်းထိသွားတယ်လို့ထင်။ထင်တော့ तू ပြောတာဆိုတာတွေအကုန်လုံးကောင်းနေပြီဗျာ။ तू က तू စိုးရိမ်နေရတယ်တူပါဗျာ။အဲ့ဒါတပြည့်တော့တက်ဆီပေါ်မှာသူ့ကို9မိနစ်မင်းကမှတော့တပြည့်တော်မှာတော့ technique ရှိတယ်လို့ just 5 minutes ဆိုပြီးတော့ဝင်လေထွက်လေပဲရှူခိုင်းတယ်။ ဆိုတော့ तू ကဘုန်းက तू ဒါတော့မှ तू ကသူ့ရဲ့ပစ္စည်းကို तू စိတ်မချဘူးအတင်းကင်တာဘုန်းအောက်တွတ်ချတော့လည်းမရဘူးအဲ့ဒါ तू ဝင်လေထွက်လေတက်တပည့်တော်ရည်ပြီးတော့ breathing in breathing out 1 breathing in breathing out 2 3 4 5 6 7တော့3မိနစ်လောက်ကြာတော့ဟောက်တန်ဖတ်ရတာလေဟောဟောက်တန်ထွက်လာပြီးတော့နောက်ကြတော့ဆင်းကိုရောက်သွားတဲ့အချိန်မှာအဲ့ကရောက်ပြီဒီအဲ့တော့နှိုးလိုက်ပါဗျာနှိုးတော့ तू ကပြောတော့ तू နည်းနည်းလေးစိတ်ငြိမ်သွားပြီးတော့ तू တက်တာရပါ တပည့်တော်တော်တော်ကျေးဇူးတင်သွားတယ်ကျေးဇူးတင်တော့တပည့်တော်ကလည်းဟိုမေတ္တာပို့တဲ့အနေနဲ့သူဒီဆေးုံပေါ်တေကားတက်တက်တီတက်တက်တီတပည့်တော်မေတ္တာပို့တော့ကြည့်ပြီးတော့မေတ္တာပို့တော့သူကတကားဖွင့်ပြီးဝင်ကားနီးလေးမှာတပည့်တော်ပြန်လှည့်ကြည့်သွားဟာတပည့်တော်လည်းခေါင်းလေးညှိပြီးပြန်ပြောတယ်အဲ့တော့ဒီဟိုဒီ meditation ကတော်တော်လေးကိုဟို universal truth ဖြစ်တော်တဲ့အကြောင်းမလို့ဘယ်ဘာသာမဆိုအတွက်အသုံးဝင်ပါတယ်တပည့်တော်လည်းအဲ့လိုပဲပြောပါတယ်ဘာသာ ဘာသာဗုဒ္ဓဘာသာဝင်ဖြစ်စရာမလိုဘူး test လုပ်လို့ရပါတယ်ဘုရားဟောထားပါတယ်ဆိုပြီးတော့အမြဲတမ်းတော့ဘိုလ်တွေတော့တရားထိုင်လို့တော့တပိတော့တိုက်တွန်းနေပါတယ်တပိတော့ကိုယ်တိုင်လည်းကြိုးစားမှာပါဗျာအရှင်ပြမပြောဘူးကျေးဇူးပါတယ်အဲ့ဒါလေးပြောတာပါနောက်တစ်ခုတပိအရှင်ပြကိုလည်းကျေးဇူးတင်ပါတယ်ခုလိုလာသင်သင်ကြားပေးရတဲ့နောက်ပြီးတော့တပိတော့မှတပိတော့မှားခဲ့လို့ရှိရင်မေးတာဆန်တာတပိတော့နေတိုင်းမေးခဲ့ပါတယ်တကယ်လို့မေးရများအမှားယွင်းရှိခဲ့ပြီးတော့အရှင်ပြကိုတကယ်လို့ဟိုညှင်းပန်းတယ်လို့ဖြစ်နေလေ ခွင့်လွှတ်ပါဗျာအဲကောင်းပြီကောင်းပြီဒီဆရာတော်တွေကိုလည်းအများအားအောက်မိပါတယ်ခုဆရာတော်ကောတိတာဆရာတော်နေမိတာဆရာတော်ဇောတာဦးဦးအာတန်ပြီကျောင်းဆရာတွေရောနောက်တခါဟိုဟာမပြဆရာတော်လေးတွေရောဒီမှာလာပြီးသင်ပြတာအကုန်ကောင်းကြပါအဲသူတို့လည်းဒီနေရာမှာတပြီတော့ဟိုကျေးဇူးတင်ဂုံပြုတ်ပြမှတ်တမ်းတင်လိုပါတယ်ကျေးဇူးအများကြီးတင်ပါဗျာ Amen. क्या हो रहा है မျှဝေကြတော့နော်ဒီလိုသူရမြတ်ဘုရားသာဆံမြအေးစီဘေးမဲ့မြည်သည်ရှိပြီးထုတ်ချနမ်းမကောင်းပဲရောက်ရပါလို့သူတို့ဘဝရှင်လေရရဲ့ဒုက္ခဗေဒံညမအပါမကောင်းဟုသမျှ မပြေရပဲတပအိစာမင်္ဂလာကိုရွယ်ကားတာတိုင်းရစေသောဒီနေ့ယခုပြုပြုသမျှမြတ်ပါကကိုမိဘဆရာမိဘသဟာနှင့်ကိုမာဆောင်ကြကိုဆောင်နတ်ကအရင်စာ၍ရှိသမျှအလုံးစုံ31 ရှိဖြစ်သမျှဝေနေယတို့ရာကြပါစေဝေငါဝေသည်နာတွေသာလူခေါ်စေလောအမြအမြအမြရောမူကြပါကုန်သောသာလူသာလူသာလူအမြအမြအမြရောမူ ကြပါကုန်သောသာ မမရှိသူတော်စင်ဖောင်းလို့ခင်ဗျာယနေ့ဆိုရင်ဖြင့်ကျွန်တော်ဆရာတော်ဘုရားရဲ့21ရက်ကာလပတ်လုံးပြမလို့ဟောရတဲ့ရေကနောက်ဆုံးနေ့ဖြစ်ပါတယ်ကျွန်တော်များတရားဝဓမ္မအသင်းဝေယဝဆအဖွဲ့အနေနဲ့မှာရင်များရှိခဲ့ရင်ခွင့်လွှတ်ပါရန်အနုညွတ်မေတ္တာရက်ခံတောင်းပန်ပါတယ်ယနေ့အခမ်းခမရဲ့လူရှင်ကတော့ကိုတန်းလှိုင်မချွတ်ချွတ်ထက်ကိုတန်းနိုင်မချွတ်ထက်တာဘရန်ဒန်နဲ့ထေလာထက်တို့ဖြစ်ပါတယ် ဓမ္မမိတ်ဆွေများတာတို့တုံးချင်းခေါ်ဆိုကြပါခင်ဗျာတာဓုတာဓုတာဓုနေ့စဉ်နေ့စဉ်တက်ရောက်ကြတဲ့ဓမ္မမိတ်ဆွေသူတော်စင်များနဲ့တင်နန်းတင်နန်းသားများအတွက်ထေရဝါဒဓမ္မအသင်းမှနေပြီးတော့အထူးအစီအစဉ်ကိုမကြာမီမှာကျွန်တော်တို့ထုတ်ပြန်ကြေညာပေးပါမယ်ကျွန်တော်တို့အထူးအစီအစဉ်ရှိပါတယ်ဒါကြောင့်မလို့ကျွန်တော်ဒီလက်မှတ်ထိုးမှုစာအုပ်လေးတွေကိုကျွန်တော်တို့ထပ်ပြီးကျွန်တော်လက်ဆင့်ကမ်းမှုတွေပေးထားပါတယ်လက်မှတ်ထိုးပြီးတော့မိမိတို့ရဲ့အိမ်လိပ်စာဖုန်းနံပါတ်နဲ့အီးမေးလ်များကို oh